ဒီကနေ့သာသနာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်နတ်တော်လာဇန်73ရက်ခရစ်နှစ်2022ခုနှစ်ဒီဇင်ဘာလ16ရက်နေ့ဇာတာပရိနေ့ညနေ6နာရီနဲ့3မိနစ်အချိန်ခါမှာဒီနေ့ဇူလဝေဒန်လတုတ်တံကို စတင်ပြီးတော့တင် जा ဖို့အတွက်ဖွင့်လှစ်ပါတယ်။ ဒီနေ့ဆုလဝေဒန်လတုတ်ကိုသင်ကြားကြမှာဖြစ်ပါတယ်အဲ့တော့ဆုလဝေဒန်လတုတ်ကတော့ဒီနေ့ဏ္ဍာန်လောက်နေပဲပြီးပါလိမ့်မယ်သူတို့ရဲ့ဏ္ဍာန်ကသူတို့ရဲ့မေးကြဖြေကြတဲ့ဝိသခတထေးကြီးနဲ့ဓမ္မဒိန္တာတို့ရဲ့နောက်ခံဇလန်းတွေကိုကြော်ပြီးတော့တင်လို့မရဘူးเนาะဒါမှသူတို့တွေဘာကြောင့်မလို့ဒီလိုတွေ ပညာတွေကြီးပြီးတော့တရားဓုတရားမြတ်တွေရတယ်လဲဆိုတာသူတို့တွေလောက်ခဲ့တဲ့လုပ်ငန်းတွေကိုသိပါမှဒါလေးပို့ပြီးတော့ညို့ဖွယ်ရဖြစ်ပါတယ်အဲ့တော့တုတ်တန်ကိုဒါတိုင်းမသွားသေးခင်မှာသုံးသက်ချက်ကလေးဏိဒံအဲသုံးသက်ချက်ပေါ်လေဒါတိုက်တွန်းလို့ဆိုတာလေးဦးစင်းရေးပေးထားပါတယ်။ကဲဒီတော့ဘာပဲဖြစ်ဖြစ်တချို့တဏ္ဍာရီက ဒီနေ့ဆူလဝိဒလာတုတ်တန်သင်မာတော့သိတယ်တဲ့ဒါပေမဲ့အဲ့ဒီဟာလေးပါတာမမြင်ရဘူးတဲ့အလုံးဖတ်မိမယ်တော့မထင်ဘူးဒါတော့တချို့ကမမြင်ရဘူးတဲ့ဟောမမြင်ရတဲ့ခါကျတော့အဲ့ဒီရေးပစ်လိုက်တာလေးဆူလဝိဒလာဆိုတာဘာလဲလို့မေးတော့နော်အဲ့ဒီမှာတိုက်တွန်းနှုတ်စော်စာလေးဖတ်မိလားဆိုတော့မဖတ်မိဘူးတဲ့မတွေ့ရဘူးတဲ့ဆိုတော့ဒါတော့ကင်ကောင်းပြီမဖတ်မိတဲ့သူများလည်းဒီဟာလေးရေးရတဲ့အကြောင်းလေးသိအောင် ကိုင်းစာရောဖတ်ကိုမိုးကျော်ကနေတပတ်ချင်းလေးဖတ်ပေးပါအောင်မြတ်ဦးဇင်းနည်းနည်းရှင်းပြပေးပါမယ်နော်ဒီမှာဗျာနနည်းလာသည့်ဆူလဝေဒလတုတ်တံအတိပယ်မှာဉာဏ်ပညာအခြေခံနဲ့မေးမြန်းချက်ကိုနှစ်သက်ဝမ်းသာဖြေကြားလာခြင်းဟူ၍ဖြစ်ပေသည်သောတုတ်တံသည်အလွန်ထူးခြားသောတုတ်တံဖြစ်၏မူလကဖျားကိုယ်တိုင်ဟောထားသည်မဟုတ်ပဲ လင်မယားနှစ်ယောက်မေးရင်ဖြည့်ရင်ဖြင့်ဖြစ်လာသောတုတ်တန်ဖြစ်၏နောက်မှဖျားကအတီးပြုကာဗုဒ္ဓတစိတ်ခန္ဓိလိုက်သဖြင့်တာဝကဗာတိတတုတ်တံမှဇိဒဗာတိတတုတ်တံဖြစ်ပြောင်းလဲသွားရအဲဒီမှာထားပါအောင်နော်ဝိဇ္ဇနတုတ်တံတစ်ခုကိုဒီတိုင်းကြီးဝင်ပြီးတော့တင်လိုက်တာထက်တုတ်တံကိုနည်းနည်းလေးသုံးသပ်ချက်ကလေးတွေနိုင်ရှင်ချက်ကလေးတွေ နော်လစ်လာတော့ဗောဒါကြုံမလစ်လာလို့ရမကြုံရင်ဥစဉ်တို့လည်းမဟောနိုင်မပြနိုင်ဒီတုတ်တန်ရဲ့အထိပ္ပယ်ကအဲဒီတုတ်တန်ရဲ့နာမည်စုလဝေဒန်လနော်ခုနကိုမင်းမလန်ဖတ်တော့ဝေဒန်လလို့ကြားတယ်ဒန်ဒန်နော်ဒန်လဝေဒန်လဆိုတာဉာဏ်ပညာကိုပြောတာစုလကအသေးသူကနှစ်တုတ်ရှိတယ်နော်တတုတ်ကသူ့ထက်ကြီးတယ်အဲ့တော့ ရှင်မဂုတိကမထေရကြီးကမေးပြီးတော့ရှင်သာရိပုတ္တရာမထေရကြီးကဖြေကြတဲ့တုတ်တန်ကြတော့ကြီးလို့သူ့ကိုမဟာဝေဒန်လတုတ်လို့ခေါ်တယ်။အခုဝိတာခတထေနဲ့ဓမ္မရိနာတထေကတော်တို့မေးကြဖြေကြတဲ့ဟာကြတော့ငယ်လို့သူ့ကိုစုလဝေဒန်လလို့ဒီလိုနာမည်ပေးတယ်။နော်။သူကမေဇိမနိကရဲမှာမေဇိမနိကကျမ်းသုံးခုထဲမှာမူလပဏ္ဏတကျမ်းထဲမှာပါတယ်။သူတို့အတွဲလိုက်အတွဲလိုက်ယမကဆိုတာဇုံတွဲလေးတွေပေါ့နော် အကြီးအငယ်အကြီးအငယ်အဲ့ဒီလိုလေးတွေတွဲတွဲပြီးတော့ဟောတဲ့ group တစ်ခုရှိတယ်အဲ့ဒီထက်မှာပါတယ်အဲ့တော့သူကခုနကပြောတဲ့ဝေဒန်လဆိုတာဉာဏ်ပညာအခြေခံတာဉာဏ်ပညာပါပဲဒါတော့ဉာဏ်ပညာမေးတဲ့သူရောဖြေတဲ့သူရောကအမတန်ဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်တွေမေးကြဖြေကြတာအမှန်ပုဂ္ဂိုလ်တွေမဟုတ်ဘူးဒါကြောင့်မလို့သူကဉာဏ်ပညာကိုအခြေခံပြီးတော့အမေးဖြေတယ်လှုပ်ထားလို့ဝေဒန်လား အဲ့ဒီဝေဒန်လကခုနကပြောခဲ့တဲ့ရှင်မာကုတိကမထေရကြီးနဲ့ရှင်သာရိပုတ္တရာမထေရကြီးတို့နှစ်ပါးအမတန်ဉာဏ်ပညာကြီးမားကြတဲ့မထေရကြီးနှစ်ပါးမေးကြဖြေကြတဲ့တုတ်တန်ကကြီးလို့သူကြတာမဟာဝေဒန်လအခုဝိသကတထေနဲ့ဓမ္မရိနတထေကတော်တို့မေးကြဖြေကြတာကငယ်လို့သူကိုဆုလဝေဒန်လလို့ဒီလိုတန်ခါရနာ တင်တဲ့အခါမှာအကြီးအငယ်နှစ်ခုခွဲပြီးတော့တန်ခါရနာမှတ်တမ်းမှာတင်ခဲ့ပါတယ်ဒါတော့ဒီတုတ်တန်ရဲ့ ထူးခြားချက်ကခုနကပြောသလိုအမေးအမြန်းကိုမေးတာမျက်နာကိုအခြေခံပြီးတော့တုတ်တန်ဖြစ်လာတာဖရားတာတွေဟောတာမဟုတ်ဘူး။နော်ခုနကမဟာဝေဒန်လာလည်းဒီတိုင်းပါပဲ။နော်အဲ့တော့ဒီနေရာမှာမေးကြဖြေကြတာကတခြားသူမဟုတ်ဘူးသူကလက်မရနှစ်ယောက်ဖြစ်နေတယ်နော်တထေးကြီးကဝိတာခါတဲ့ဝိတာခနော်ခါမဟုတ်ဘူးဝိတာခါလို့ရေးချပါရင်အဲ့ဒါအเจ้าမကြီးကိုပြောတာ ဒါတော့ဝိတာခလို့မှတ်တာနော်တချို့အဲ့ဒါကိုအတန်ဝိတာခအကြောင်းအမကြီးနဲ့လွဲတတ်တယ်တကယ်လို့ဒီနေရာမှာခါဆိုရင်ဒါဝိတာအကြောင်းအမကြီးပြောတယ်ယောက်ျားနဲ့မိန်းမမတူဘူးယောက်ျားမှာကျတော့ရေးချမပါဘူးခပဲတကယ်လို့ခါဆိုလို့ရှင်ဒါအကြောင်းအမကြီးပြောတာပါဠိလိုတော့အဋ္ဌိလိန်ပုံလိန်နဲ့အမျိုးသမီးတွေသုံးရင်ရေးချတယ်လုံးကြီးတဲ့ဆံခတ်တို့သုံးဖို့ရေးချတို့ထည့်တယ်နော်အမျိုးသားများကြတော့ရေးချတို့လုံးကြီးတဲ့ဆံခတ်တို့မထည့်ရဘူးဝိတာခ အဲ့တော့ဝိသခဆိုတဲ့တထေးကြီးကမေးလို့ဓမ္မဒေနာဆိုတဲ့သူတို့ကအဲ့ဒီချိန်ကျတော့မေးကြဖြေကြတဲ့ချိန်ကျတော့အရိယာတွေဖြစ်နေပါပြီနော်ဓမ္မဒေနာယန္တာထေရီမကြီးကဖြေလို့ဒီအမေးဖြေနှစ်ခုအကြောင်းပြုပြီးတော့သုလဝေဒလာသုံးလို့ဒီလိုဖြစ်တယ်ဒါကြောင့်မလို့ဒီတုတ်ကနောက်ဆုံးကြတော့မြတ်စွာဘုရားရှင်ကို report လုပ်တယ်ဆိုကြပါစို့ဗျာမေးကြဖြေကြပြီးတော့နော် ဝိသကကြောင်းမှာအဝိသကတထေးကမေးလိုက်တဲ့မေးခွန်းကနောက်ဆုံးလက်မဲ့ကြော်သွားတယ်ကြော်တဲ့အခါကျတော့ဓမ္မရိနဲ့အဲ့တော့မဖြစ်ဘူးမဖြစ်ဘဲနဲ့နော်အသင်တကာမေးတာကနော်ဝိသကတကာမေးနေတာက မေးရမယ်မေးခွန်းနဲ့ပဲကြော်သွားပြီတဲ့နော်နိဗ္ဗာန်နဲ့နှိုင်းရှင်စရာဆိုတာမရှိဘူးတဲ့နိဗ္ဗာန်ရောက်ရင်စကားဆုံးပြီတဲ့ဒါကြောင့်မလို့နိဗ္ဗာန်မှာနှိုင်းရှင်စရာမရှိဘူးဒီဒီအဖြစ်ကိုမကျင့်နိုင်ရင်ဖះကိုသွားမေးဖះပြောတဲ့အတိုင်းပဲမှတ်ထားလိုက် ဒီတိုင်းပြောလိုက်တာဒါတော့ဘုရားရှင်နောက်ဆုံးရောက်တော့လို့ဘုရားကငါကမေ့ရင်လဲဓမ္မဒိဏဖြည့်တဲ့အတိုင်းပဲဖြည့်မှာပဲတဲ့သူဟောထားတဲ့တရားတွေကအမတန်ဟောရင်ပေါ့နော်တိကျလွန်းလို့ဖះနဲ့တိုင်ပင်ပြီးနှီးနှောပြီးတော့မှဟောထားသလားတော့အောင်မရတယ်တဲ့ဆိုလိုတာကဒေသနာဉာဏ်ပေါ့နော်ဖះများမှာရှိတဲ့ဉာဏ်မျိုးနဲ့နှီးနှောပြီးတော့တာမန်ပြောရင်တော့ဖះနဲ့နှီးနှောတယ်ဒုရိမောရင်တော့ဖះရတဲ့ဉာဏ်မျိုးရထားလို့ ဒီဟာကိုဟောနိုင်တယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာဒါတော့သူဖြေတာတွေအလုံးမှန်တယ်တဲ့ဒါကြောင့်မလို့မြတ်စွာဘုရားကဘုရားရှိရောက်တော့ဒီငါ့ကိုမေးရင်လဲတဲ့ဒီမေးဖို့ငါ့ကိုမေးလဲအဲ့ဒီဝိသဒီဓမ္မရိနာဖြည့်တယ်လို့ပဲငါဖြစ်မှာတဲ့ဒါတော့မင်းဓမ္မရိနာဖြည့်တဲ့အတိုင်းအတိအကျမှတ်ထားလိုက်တယ်ဒါငါဖြည့်တာနဲ့အတူတူပဲဆိုတော့ဒီသူ့ရဲ့ဟောပြောဟောပြောချက်ကဘာဖြစ်သွားတယ်လဲဆိုတော့တာဝကလို့ခေါ်တယ်တာဝကဆိုတာတပည့်ပြောတာတာဝကဆိုတာဘာလဲလဲ တပည့်ပါဗျာတပည့်မြတ်စွာဘုရားမဟုတ်တဲ့သူတွေအလုံးကိုရဟန္တာတွေတပည့်တာဝကလို့ခေါ်တယ်နော်ဒါတော့ဘုရားဟောဘုရားဟောမဟုတ်ဘဲနဲ့အခုလို့သုလဝေဒန်လာတို့မာဝေဒန်လာတို့လို့ရဟန္တာတွေသူရဲ့တပည့်တာဝကတွေကဟောရင်ထိုတုတ်တံကိုတာဝကဘာတိတတုတ်တံလို့ခေါ်တယ်အဲ့ဒါလေးမှတ်တာ နော်ဗါတယ်လေတာဝကဘာတိတတုတ်တံပါဗျာအဲတာဝကဆိုတာတပည့်ဘာတိတဆိုတာဟောပြောတာနော် တာဝကဆိုတာတပည့်ဗာတိတကဟောပြောတာတုတ်တန်ကတော့တုတ်တန်ပေါ့ဒါတော့ဖျားဟောမဟုတ်ဘူး original ကတပည့်တာဝကယန္တာတဘာဘာကနေနော်တပည့်တဘာဘာကနေဟောထားတာကိုနော်အဲ့ဒီတုတ်တန်ကိုတာဝကဗာတိတတုတ်တန်လို့ခေါ်တယ်ဖျားဟောမဟုတ်ဘူးမူရင်းဒါတော့ဘုရားရှိခိုးရောက်လာတယ်ဒါနောက်ဆုံးဘုရားရှိခိုးရောက်တော့ဘုရားကဟုတ်တယ်မှန်းတယ်ဒီတုတ်တန်ငါဟောရင်လည်းဒီတိုင်းပဲဟောလိမ့်မယ်လို့ဘုရား approve လုပ်လိုက်ပြီးဆိုရင်တော့အဲ့ဒါကျတော့ဇိနာဘာတိတသုတ်တံလို့ပြောင်းသွားတယ် ပါတယ်လေဇိနာဘာတိတတုတ်တံဇိနာတော့ဖရာပေါ့နော်ဒါကြောင့်ဒီနေရာမှာဇိနာကိုဗုဒ္ဓဆိုတဲ့စကားလုံးနဲ့လည်းသုံးလို့ရပါတယ်ဇိနာဘာတိတတုတ်တံဒိုရိမို့ဗုဒ္ဓဘာတိတတုတ်တံဒါတော့သူ့မူရင်းမှာတော့ဇိနာဘာတိတလို့သုံးပါတယ်နော်နော်တချို့ကတော့ခက်လွယ်လွယ်ပေါ့လေဗုဒ္ဓဘာတိတလို့လည်းခေါ်ကြတာရှိတယ်တုတ်တန်တဲ့စကလုံးသုံးတာတော့ဗုဒ္ဓနဲ့မသုံးဇိနာလို့သုံးတယ်နော်ဒါတော့ original လေးတွေမှတ်ရတာပေါ့နော် ဗုဒ္ဓဘာတိတသုတ်တံလို့ပြောရင်မမှားဘူးเนาะဒါကြောင့်ဒီနေရာမှာဒီဘုရားကိုယ်တိုင်ဟောတဲ့သုတ်တံနေမှန်သမျှကိုเนาะဇိနဘာတိတသုတ်တံလို့မှတ်ပါဘာသုတ်တံနဲ့လဲဇိနဘာတိတသုတ်တံပါဗျာဇိနဘာတိတသုတ်တံအခုပြောတဲ့သုတ်တံကတော့မူရင်းကတော့တပည့်တာဝကဟောထားတော့တာဝကဘာတိတသုတ်တံ ਨੇ သို့တော့တန်ခိုင်နာမှတ်တမ်းတင်တဲ့အခါမှာဒီ မြတ်စွာဘုရားဟောပေးသားတွေကိုတင်တာကိုဘုရားအပြုလုပ်ပေးသားတွေတရားပြီးမှတင်တော့ဘုရားကဘလို့လွတ်လွတ်တယ်လဲဆိုရင်နော်ဒီဒီဟောလိုက်တဲ့သူဟောလိုက်တဲ့ဟောပြောချက်ဒီဒါမှန်ကန်တယ်ဟုတ်တယ်ငါဘုရားဟောရင်လည်းဒီတိုင်းပဲဟောလိမ့်မယ်ရဲ့လို့ပြောလိုက်လို့ရှိရင်အဲ့ဒါဘုရားကအပြုလုပ်တယ်လို့ခေါ်တယ်ဘုရား approve လုပ်ရင်ထိုတရားထိုတုတ်တန်သည်တာဝကဗတိတတပည့်ဟောတဲ့တုတ်တန်မှသည်ဘုရားဟောပြန်ပြောင်းသွားတယ်ဆိုတော့ဂုံပုံမြင့်မသွားဘူးလား ကိုမြင့်သွားပါတယ်ဘုရားကိုမြင့်သွားတယ်ဘုရားလည်း तू ကမြင့်ကိုမြင့်ပေးတာတရားကိုမြင့်ပေးခြင်းအပြင်ဟောပြောသူကလည်းမြင့်ပေးရမရောက်ဘူးလားရောက်ပါတယ်ရောက်တယ်ဟာဟုတ်တယ်မှန်တယ်ငါမေးလိုက်ဒီတိုင်းပဲဟောမယ်ဆိုတော့ကိုင်းဟောရတဲ့လူကလည်းပြောမယ်ဆိုရင်လူလူတာမန်ပြောရင်အားမရှိဘူးလားအားရှိပါတယ်ဗျာငါဟောလဲဒီတိုင်းပဲဆိုတော့ဩငါဟောလိုက်တာဘုရားနဲ့တထက်တည်းကြပါလားလို့ဖြစ်သွားတယ်နော်ဒါကြောင့်ဘုရားကဒီဟောပြောတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ပညာကိုကြီးမားကြောင်းကိုလည်း နော်သူ approve လုပ်ပေးပါတယ်နော်ဒါပြောမယ်ဆိုရင်သူတို့ကြင်ကြံဖြည့်ဆည်းခဲ့တဲ့ပါရမီတွေကို approve လုပ်တာပါနော်ဂုံပြူတာလည်းဖြစ်ပါတယ်ဒါကြောင့်ဒီသုတ်တန်ဒီပရမကမူရင်ငါတော့တာဝကဗတိတလို့ခေါ်တဲ့တပည့်ဟောတဲ့သုတ်တန်ကနေဘုရားရှိခိုးရောက်လို့ဘုရားကနေအတီးပြုပြလိုက်တဲ့အတွက်ဇေနာဗတိတသုတ်တန်လို့ခေါ်ပါတယ်ဒါလေးကိုလည်းနော်အထုတလည်းမှတ်ခဲ့ပါဒါဥစဉ်ငကတော့မပြောဘူးသူတဲ့စကားလုံးပါနောက်တစ်ခုအောက်ပိုက်ကလေးဖတ်ပြီးပါဗျာ တပိုက်ချင်းလေးသွားတာပေါ့နော်မေးမြန်းသူမှာယခင်ကခင်မုန်းဖြစ်သူအနာဂံဥပတကာဝိတာခတထေးဖြစ်ပြီးဖြေကြားသူမှာဇနီးတော်ခဲ့ဘူးသူဓမ္မဒိဏယဟန္တာထေရီမဖြစ်သည်မေးမြန်းသည့်မေဂုမောင်33ခုရှိ၏မေဂုန်၌အင်မတန်ခက်ခဲနည်းနည်းလာ၏ ဤမေကုမျိုးကိုဉာဏ်ပညာကြီးသူများသာ ဖြေဆိုနိုင်၏ဤသို့ဉာဏ်ပညာကို အခြေခံ၍နှစ်သက်ဝမ်းသာ မေးကြဖြေကြ၍ဝေဒနာဟုခေါ်၏ဝေဒနာမှာနှစ်တုပ်ရှိသဖြင့်ဤတုပ်ကအငယ်ဖြစ်၍စူလာဝေဒနာတုပ်ဟုမှတ်တမ်းတင်ခဲ့ပေသည်အဲဟုတ်ပြီနော်ဒါစောစောပြောပြီးသားပေါ့လေဒီ မေးတဲ့သူကခင်မွန်းဟောင်းပေါ့နော်သူတို့ကတော့အခုချိန်မှာတော့တကယ်အခုဟောတဲ့ပြောတဲ့ချိန်မှာတော့ဟိုခင်မွန်းဖြစ်သူအနာဂံဖြစ်နေပြီဇနီးဖြစ်သူကဘိက္ခုနေဝဲလို့ရဟန္တာကြီးတောင်ဖြစ်နေကြတယ်သူတို့ဒါတော့အဟောင်းကိုပြန်ပြောရမှာပေါ့နော်ခင်မွန်းဟောင်းပေါ့မေးတဲ့သူကခင်မွန်းဟောင်းဖြစ်တဲ့အနာဂံဥပဒကသူ့အဆင့်ကလည်းအနာဂံအဆင့်ဖြေတဲ့သူကတော့ဟောတော့ကဇနီးအဖြစ်နဲ့တော်ခဲ့ဘူးတဲ့ဓမ္မဒိနာခုဖြေတဲ့အချိန်မှာရဟန္တာထေရီမကြီးရိုးရိုးမဟုတ်ဘူး ပဋိသင်္ပိဒပတ္တလို့ခေါ်တဲ့ဉာဏ်ကြီးကိုလည်းရောက်တဲ့အဘိညာဉ်၅ပါးလည်းရတယ်နော်ပြောမယ်ဆိုလို့ရှိရင်ဒီနေရာမှာဝိသကတထေနဲ့ဓမ္မရိနာကဝိသကဓမ္မရိနာကပိုကုန်မြင့်တယ်ဘာဖြစ်လို့လဲဆိုရင်နော်သူကရန်တာဖြစ်တာရိုးရိုးမဟုတ်ဘူးဓမ္မပဋိသင်္ပိဒပတ္တဆိုတော့ရန်တာလည်းမရဘူးပြီးတော့မှအဘိညာဉ်၅ပါးလည်းရန်တာလည်းမရဘူးနော်ဒါကြောင့်မလို့သူကအမတန်ပို့ပြီးတော့ပညာကြီးပါတယ်မေးတော့ နော်မေကွန်းပေါင်း33ခုရှိတယ်ဒါကတုတ်တာအချင်းချုပ်သုံးတတ်တာအဲ့ဒီမေကွန်းနဲ့အစနဲ့အဆုတ်တွေအကုန်လုံးခက်တယ်နော်တက္ကာယဆိုတာဘာလဲလို့မေးလိုက်တာကနေပြီးတော့နိဗ္ဗာန်ထိအောင်ရောက်သွားတယ်ဒါတော့တက္ကာယအစဘယ်အဆုံးလဲနိဗ္ဗာန်အဆုံးပါဗျာနိဗ္ဗာန်အဆုံးနော်တက္ကာယတက္ကာယဆိုတာဘာလဲဆိုတာနံပါတ်1မေကွန်းအဆုံးကြတော့နိဗ္ဗာန်နိဗ္ဗာန်ကိုဘာနဲ့တူတယ်လဲလို့မေးတယ်အဲ့ဒါနဲ့ဆုံးသွားတယ်အဲ့ဒီလိုမျိုးမေကွန်းနိုင်မေကွန်းနိုင်ဆိုတာတာမန်လူတွေမဖြစ်နိုင်ဘူးမာစီဆရာတော်ကြီးကမှ ဒီသူဟောထားတဲ့သုတ်တန်နဲ့မှာနော်နှစ်နေရာသုံးနေရာလောက်ပါတယ်ဒီသူဒီမေခွန်းတွေကတဲ့စာတက်ပြီးသားပုံကိုယ်တွေတောင်မှပဲနော်ယုံကနေဒဏ်ကနေမေးရင်မဖြစ်နိုင်ဘူးတဲ့နော်ဒါအဲ့တော့မဖြစ်နိုင်တော့ဒါမျိုးမေခွန်းကိုမေးလို့မေးတဲ့သူကမဖြစ်နိုင်ရကောင်းလားလို့ဖြေတဲ့သူကိုအပြစ်မတင်စကောင်းမှုဆိုတဲ့အဓိပ္ပာယ်ပြောတာသူတို့တွေကရန်အရိယာကြီးတွေဖြစ်တာတွေကြောင်းညံကြီးကြလို့ဖြစ်နေတာဒါတော့ ဒီတာမန်ဘုန်းကြီးတာမန်လူတွေကြတော့စာကိုလေ့လာထားပေမဲ့နော်မကြည့်ထားရင်ပြန်မကြည့်ထားရင်ဘုံနဲ့တန်းကနဲ့မေ့ရင်မဖြစ်နိုင်ဘူးဒါနော်ဆရာတော်ကြီးအဲ့နော်နှစ်နေရာလောက်ပါတယ်နော်အဲ့ဒီမေကုံခက်တဲ့အကြောင်းအဲကြောင့်မတန်ခက်ပါတယ်နော်ဘာဖြစ်လဲလဲသူကဉာဏ်ပညာကြီးတွေနဲ့ထိုးနှိုက်ပြီးတော့မှမေးတာကိုမေးတဲ့သူပုဂ္ဂိုလ်ကနှစ်ခုနှစ်နှစ်ယောက်လုံးကလည်းပဲအရိယာကြီးတွေဆိုတော့စဉ်းစားကြည့်ပေါ့နော်မေးချင်တာကိုမှဉာဏ်ဆန်းလို့မေးချင်တာဒါဉာဏ်ဆန်းမေးခွန်းနေ နော်သူ့ရဲ့နော်အိမ်ကနေထွက်သွားတဲ့အမျိုးသမီးဘေကုဏီမဝတ်တယ်၃လေးရက်နေတော့ပြန်ရောက်တယ်ဒါတော့ तू မပြောလို့ဒါနော်လူထွက်တော့မလို့ပြန်လာတာလားတရားရလို့ပြန်လာတာလားဆိုတဲ့အနေနဲ့ညံဆန်းလို့မေးတာအဲကြောင့်လို့မေကွန်းကလည်းပဲသူခက်တယ်အဲကြောင့်ဒီတုတ်တန်ကပညာဉာဏ်ကိုအခြေခံပြီးတော့မေကွန်းဖြစ်ပါတယ်ဒါတော့တုတ်တန်ကနှစ်ခုရှိလို့ဒုတုတ်တန်ကို အသေးဖြစ်လို့နော်ဇူလဝေဒန်လာတုတ်လို့ဒီလိုမှတ်ပါနောက်တစ်ခုသွားကြစို့နောက်တစ်ပိုက်နော် ဤတုတ်တံကိုအကြောင်းပြု၍ပင် နောင်သောအခါ၌မြတ်စွာဘုရားကပရိသတ်၄ပါးတို့၏အလယ်တွင်ဓမ္မဒိဏာထေရီမကို အမျိုးသမီးဘိက္ခုနီအပေါင်းတို့တွင်တရားဟောရာ၌အသာဆုံးအကောင်းဆုံးဣတဒတ်ဘွယ်သူကိုချီးကျူးတော်မူခဲ့ပေသည် ထို့သောဆိုလျင်ဤတုတ်တန်သည်ဓမ္မဒိဏာယဟန္နာမကြီးအတွက်ဣတဒတ်ဘွယ်ယူ တုတ်တန်ကြီးဟု ဆိုကြသောမှားအံ့မထင် PhD ဘွဲယူရည်ကြတော့သူတို့ PhD ဘွဲယူရင်ကျမ်းမတင်ရဘူးလားတင်ရပါတယ်ဗျာကျမ်းတင်ရင်သူကျမ်းတင်တဲ့စာကိုဒါဘွဲယူကျမ်းလို့ခေါ်တာမဟုတ်လားလို့တင်ပါဗျာဒီတိုင်းပဲလေနော်နောင်တော့အခါပေါ့နော်သူကဒါဒီတုတ်တန်ကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကပြိတ္တ၄ပါးအလယ်မှာ ဒီဓမ္မရိနာယန္တာထီရိမကိုသူကအေဒီရိဘွေသူချင်းမြင့်တယ်ဒါတော့ပရိသတ်၄ပါးဆိုတာသိလားမသိပါဘူးလားမသိဘူးเนาะလူနတ်ပြမာอืมอืมကဲတယောက်ကတော့လုံးဘယ်သူထက်အာအာအရိယာပုဂ္ဂိုလ်တွေပါဗျာအာဘယ်ဟုတ်မလဲ zoom zoom ပြိတ္တတွေထက်လည်းပြီးတာပဲ အဲ့ဒါပြောတာမဟုတ်ဘူးဘိက္ခုဘိက္ခုနီ ဥပါဒကဥပါတိကတဲ့နော်ယဟန်နေဘက်ကယဟန်အမျိုးသားယဟန်အမျိုးသမီးဒကာတွေဘက်ကဒကာနဲ့ဒကာမအဲ့ဒါကိုပြိဿလေးပါခေါ်တယ်မှတ်တာနော်တင်ပါဗျာအဲ့တော့ပါဠိလိုပြောရင်ဘိက္ခုဘိက္ခုနီဥပါဒကဥပါတိကမဘယ်နှမျိုးလဲ၄မျိုးပါဗျာဒီအဲ့ဒါပြိဿ၄မျိုးခေါ်တယ်နော် ဒါတော့ဒီနေရာမှာပြိဿလေးမျိုးဆိုတာကအဖွဲ့အစည်းလေးမျိုးလို့ပြောတာပါပြိဿဆိုလို့ဦးဇင်းတို့ဒီ surrender တစ်ခုလို့လို့ပွဲလို့လို့လာတဲ့ပြိဿပြောတာမဟုတ်ဘူးအဖွဲ့အစည်းလေးမျိုးနော်ဦးဇင်းတို့ရဟန်းတွေဘက်ကကြည့်ရင်အမျိုးသားရဟန်းအုပ်စုအမျိုးသမီးရဟန်းအုပ်စုလို့ဒီလိုလိုမရှိဘူးလားရှိပါတယ်ဗျာရှိတယ်နော်မြို့လူတွေဘက်ကကြည့်တော့လေဒကာတွေအုပ်စုဒကာမတွေအုပ်စုလို့ဒီလိုမရှိဘူးလားရှိပါတယ်ဗျာအေးအဲ့ဒီဟာမျိုးပြောတာနော်ဒါတော့ဒါကိုပဲပြိဿလေးမျိုးဒါတော့နော်လာတဲ့ခါကျလို့ရှင်တော့ဩဒါ ယဟန်နေလည်းရှိမယ်ဒီပရိသတ်ထဲမှာယဟန်မတွေလည်းပါမယ်ပေါ့နော်ပြီးတော့ဒကာတွေလည်းပါမယ်ဒကာဒကမတွေဒကာမတွေလည်းပါမယ်အဲ့ဒီလိုမျိုးလေးမျိုးစုံတာကိုပရိသတ်၄ပါလို့ခေါ်တယ်နော်လူနဲ့လူတွေနဲ့ဒီပြမာတွေပြောတာမဟုတ်ဘူးနော်ဒါတော့အဲ့တော့အဲ့ဒီမှာသူကဒီသူ့ရဲ့ဆူတောင်းပါရမီကလည်းရှိခဲ့တော့ တင့်တော်တဲ့အချိန်ခါကြလို့ရှိရင်ဒီတုတ်တန်ဟောပြီးပြီးချင်းမဟုတ်ဘူးနောက်အချိန်တစ်ခါမှာဓမ္မဒိန်တာကိုဒီအမျိုးသမီးဘိက္ခုနီနော်ဒီမျိုးသမီးဘိက္ခုနီအများကြီးရှိတဲ့ထက်မှာထားပါတော့ဗျာသူ့ကိုတရားဟောတဲ့နေရာမှာအကောင်းဆုံးအသာဆုံးဆိုတဲ့ဘွဲ့ကိုရှင်းမြင်တော့မယ်ဆိုတော့သူ့ရဲ့ထေရုပတ်တိကြီးကို biography ကိုပြန်လှန်ရတယ် biography ပြန်လှန်ရတယ်သူပါရမီဖြည့်ခဲ့တဲ့ biography ကြီးအကုန်လုံးတန်တရား biography ကြီးကိုလှမ်းပြီးတော့မှ ဒီဘဝမှာလက်ရှိနော်ခုနပြောသလိုဆိုရင်ဘဝယူသုတ်တန်ကြီးဒီသူ့ရဲ့တကာဖြစ်တဲ့ဥပဒကပေါ့နော်ဟိုဒီဝိသကတထေကိုမေးလို့ဖြေလိုက်တဲ့ဒီအမေးဖြေသေးပြီလေသူ့ရဲ့ဉာဏ်ပညာထက်မဲ့ကြောင်ထင်ရှားလို့မြတ်စွာဘုရားကဒီသုတ်တန်ကြီးကိုအကိုးကားပြုပြီးတော့မှနော်ဒီဘိက္ခုနီအမျိုးသမီးယန္နမတွေထဲမှာတရားဟောအသာဆုံးအကောင်းဆုံးဘာကြောင့်လဲဒီသုလဝေဒနာသုတ်တန်ကြီးကိုတော်ရုံတန်လူမဟောနိုင်ဘူးမဖြစ်နိုင်မမေ့တာဘူးဒါကြောင့်မလို့ သူ့ရဲ့ဉာဏ်ပညာကြီးမားကြောင်ထင်ရှားလို့ဒီနေ့သူ့ရဲ့ဖြည့်ချချက်တွေကဘုရားဟောမဲ့တရားနဲ့ထက်တူကြနေတဲ့အတွက်ကြောင့်မလို့ဉာဏ်ပညာကြီးတယ်နော်ပြီးလဲပြီးတော့အော်သူ့ရဲ့ဖြည့်ချချက်တွေအမှန်တန်ကောင်းတယ်တိကျတယ်အဲဒါကြောင့်မြတ်စွာဘုရားကဒီတုတ်တန်ကြီးကိုအကြောင်းပြုပြီးတော့သူ့ကိုအေရိတဘွယ်သူပေးတာနော်ဒါကြောင့်မလို့ဒါကိုဒီနေ့ခေတ်လို့ပြောရင်ခက်မိမိပြောရင်တော့ဇူလဝေဒန်လာတုတ်တန်ကြီးကသူ့ရဲ့အေဒီတဲ့ဘွယ်သူယူတဲ့တုတ်တန်ကြီးလို့ဒီလိုမှတ်ထားပေါ့ နောက်တစ်ခုထပ်ဖတ်အောင်၎င်းအပြင်ဤတုတ်တန်သည် အမျိုးသမီးများအတွက်အလွန်အားကျဂုဏ်ယူပွဲရာတုတ်တန်ကြီးလည်းဖြစ်၏ဘိက္ခုနီမယဟန္တာများတွင်73ပါးသာဣတရက်ဘွယ်တူရခဲ့၏ထို73ပါးတို့တွင်ဤဓမ္မဒိဏယဟန္တာထေရီမကြီးသည်လည်းတပါးအပါဝင်ဖြစ်၏ဤကဲ့သို့ဣတရက်ဘွယ်တူများကို ချီးမြှောက်လိုက်ခြင်းဖြင့်မြတ်စွာဘုရားသည် အမျိုးသမီးသူကြီးကို အမျိုးသားများနှင့်ထပ်တူမြင့်တင်ပေးလိုက်ခြင်းဖြစ်သည်ဒီစကားကတော့ပြောရတာနိုင်ငံရေးဆန္ဒပေါ့နော်ဒါပေမဲ့ဘုရားခေတ္တကအမျိုးသမီးတွေကဒီမျိုးသမီးတွေနေရာမရဘူးအမျိုးသားကသူကသူကဘာခေါ်မလဲဆိုတော့ man first ပေါ့နော်ယောက်ျားတွေကပထမ ဒီလိုဒီလိုရှိခဲ့တာကိုသူ့ရဲ့ရိုးရာအရာကိုဒီတိုင်းရှိလာခဲ့တာတော်မြတ်စွာဘုရားကတော့ तू ကနော်သာသနာတော်မှာဝင်လာကြတဲ့ခါကြလို့ရှိရင် तू ကအဲ့ဒီလူဘွားကလာခဲ့တဲ့ဇက်တွေအကုန်လုံးဖျောက်ပလိုက်တာသာသနာပေါင်းမှာနော်ဝင်လာတဲ့ခါမှာဝါကြီးဝါငယ်အယူတည်ပေးရတာလေအဲ့ဒါလိုစနစ်နဲ့ပြန်ထောင်တာကိုဒီနေ့ကပြောမယ်ဆိုလို့ရှိရင်ဒီ zet system တွေပေါ့နော် caste system ပေါ့ဒီ zet zet ဟိုရင်းနေဆွဲမှုပေါ့ ဒါတော့မြို့သမီးတွေကဒုတိယနေရာမှာဖြစ်နေတယ်ဒါတော့ဒီနေရာမယ်မဲဆိုပြအေဒီတစ်ပွဲတူပေးတဲ့ခါကျတော့ယောက်ျားနဲ့မိန်းမကြည်ပေးတာမဟုတ်ဘူးသူတို့ပါရမီဖြည့်တဲ့ဖြည့်ခဲ့ပြီးတာကိုကြည်ပေးတာဒါကြောင့်မလို့ပထမဆုံးရှင်သာရိပုတ္တရာနဲ့ရှင်မောကလန်တို့ကိုလက်ရလေဝဲရဘွယ်တူးကြီးတွေပြီးတော့ဒေဝရက jealousy ဖြစ်နေတာငါတော့ကွာတော့သူမျက်နှာမငယ်ရအောင်လို့ငါတော့နော်ဘုန်းကြီးဝတ်ပြီးတော့သူ့နောက်ကနေလိုက်ရံပေးရတာတဲ့ဒါတော့ဇက်အနေနဲ့ကြည့်ဆိုငါတို့ကမင်းမျိုးမင်းနွယ်လာတာတဲ့ဇက်မြင်တယ်ပြီးတော့သူနဲ့ငါသမီးရောက်ပါတယ်ညီကိုလည်းတော်သေးတယ် ငါကြတော့ဘွဲ့မပေးဘူးကြတယ်သူမတို့တော့လာတဲ့ကလစ်ကချီတွေကြတော့ပေးအဲ့လိုငါပေးတာမဟုတ်ဘူးတဲ့ဖေကလည်းသူတို့ကသူတို့ဘာသာသူတို့ဖြည့်ယူခဲ့တာငါကအတိမတ်ပြုပေးတာတဲ့နော်ဒါကြောင့်မလို့ဒီနေရာမှာဒီဓမ္မဒေနာက तू ကပြီးခဲ့တဲ့ကဘာတသိန်းကနေပြီးတော့မှစုပန်ခဲ့တဲ့သူရဲ့စုဒုပန်ကဖះဗျာရိတ်ရထားတဲ့ခါကျတော့ဂရမဖះရှင်လက်ထက်ကြလို့ရှိရင် နင်တောင်းတဲ့စုပြစ်လိမ့်မယ်ဆိုတော့သူစုဒါဘုရားကနေပြီးတော့ဟိုဘက်ဘုရားကနေပြီးတော့နော်ဖြာရိတ်ပေးလိုက်တာက protection ပေးလိုက်တာကဒီဘုရားလက်ထက်ကြတော့သူ့ကိုပွင့်ပွင့်နှင်းလိုက်တာပဲသူ့ရဲ့လှုပ်ဆောင်ခြင်းတွေကိုအတိမတ်ပြုလိုက်တာနော်ဒါတော့ဘာနဲ့တူလဲဆိုရင်စဉ်းစားကြည့်ပါဗျာမာရသွန်ပြေးပွဲပြိုင်လာကြတယ်နော်နံပါတ်1ပထမပန်းဝင်လို့သူ့ပထမပေးတာပဲယောက်ျားနဲ့မိန်းမနဲ့မှမဆိုင်ပဲဟုတ်တော့မလားလို့တင်ပါဗျာဒါပဲလေပန်းဝင်တဲ့လူပေးလိုက်တာပဲသူဖြည့်လာတာလေ ဒီလိုင်းကြီးတောက်လျှောက်သူဖြစ်လာတာ26မိုင်ကြီးပြေးလာတာဒါကြောင့်မလို့ပထမဝင်လို့သူပထမစုရတာပဲရှင်းရှင်းလေးပဲနော်ဒါကိုယောက်ျားမိန်းမမပါဘူးသို့တော့အဲ့ဒီခေတ်တဲ့တုန်းကအမျိုးသမီးကအမျိုးသားမြတ်နဲ့ဆိုင်တော့အရေးအတွက်နည်းတယ်အရေးအတွက်နည်းတယ်73ပါးပဲရှိတယ်အဲ့ဒီ73ပါးထဲမှာဓမ္မဒိန်တာထီရီမကတရားဟောတဲ့ဘက်ကဘေခုနီအမျိုးသမီးသူကြီးထဲမှာနော်ဒီ73ပါးအေဒီဒီ73ပါးအေဒီဒီဘွဲရတယ်ရတဲ့အခါမှာသူ ဟိုရင်ပေါ့နော်သူ့ရဲ့ဖြည့်ခဲ့တဲ့ပါရမီအလျောက်မြတ်စွာဘုရားကနေသူဖြည့်ခဲ့တဲ့ဘွဲ့အတိုင်းသူတောင်းခဲ့တဲ့ဆုအတိုင်းအဲ့ဒီတောင်းခဲ့တဲ့ဆုတိုင်းလည်းသူပါရမီဖြည့်ခဲ့တယ်ဖြည့်တဲ့အတိုင်းအခုပြည့်ပြီပြည့်တဲ့အတိုင်းသူဒီဘွဲ့ကိုပေးတာဘွဲ့ကလည်းပဲပေးချင်တာပေးလို့မရအောင်နော်တရားဟောတဲ့နေရာမှာ အကောင်းဆုံးအသာဆုံးနော်ဘွဲ့ကိုပေးပါတယ်ဒါအဲ့ဒီလိုပေးလိုက်ခြင်းဟာနော်အမျိုးသမီးတွေအတွက်နဲတဲ့ထက်မှာဖြစ်ရတယ်ဆိုတော့ပုံတန်ဖို့မရှိဘူးလားရှိပါတယ်ဗျာပုံတန်ဖို့ရှိတာပေါ့ နော်ဒါကြောင့်ဒီတုတ်တန်ကပြောမယ်ဆိုရင်အမျိုးသမီးတွေအမတန်ဂုဏ်ယူဖို့ကောင်းတယ်နော်ဖြေးတယ်ဆိုတာဟောတာပြောတာမေးတဲ့သူကယောက်ျားခင်ပွန်းဟောင်းလည်းဖြစ်တယ်ယောက်ျားမိန်းမနဲ့ခွဲပြန်ရေးမေးတဲ့သူကယောက်ျားယောက်ျားတွေကနေရတာကထက်ကနေနေခဲ့တာအခုကျတော့မေးတဲ့သူကနော်ဟိုဟိုဖြေးတဲ့သူကအမျိုးသမီးပြီးတော့သူ့ရဲ့ဇနီးဟောင်းအဲ့ဒါလို့ဒါတော့ဖြေးတဲ့သူပုံညံမြင့်နေတယ် ပြီးတော့လည်းသူ edited ဘွဲရတယ်နော်ယန္တာမလည်းရိုးရိုးမဟုတ်ဘူးပရိသံပိတာပတ္တပရိသံပိတာ၄ပါးရှိတယ်အဲ့ဒါယန္တာတွေမရဘူးပြီးတော့မှအဘိညာဉ်၅ပါးနော်ဝိသကကအနာဂံဖြစ်ပေမဲ့သူတစ်ပါးစိတ်ကိုသိတဲ့ပရစိတဝိဇ္ဇနာအဘိညာဉ်မရတဲ့အတွက်သူကမသိဘူးအနာဂံဖြစ်တာဖြစ်တာတတ်တတ်အဘိညာဉ်မရရင်မသိဘူးနော် မသိဘူးဒါကြောင့်ဒီမေးခွန်းဖြစ်လာတာလည်းပဲသူယန္တာဖြစ်နေတယ်ဆိုတာမသိလို့မေးခြင်းလို့ကိုမသိလို့မေးတာမေးရင်ကနေဖြစ်လာတာသိရင်မေးပါမလား မမေးပါဗျာငါမေးစရာမလိုဘူးရန်တာကြီးမှာငါတက်တောင်မြင်သေးတယ်ရန်တာတောင်ဖြစ်နေပြီးဘွေရူးကြီးတွေနဲ့ဆိုရင်တီးသွားရင်မေးမလားမမေးပါဗျာမမေးဘူးဒါတော့ तू မသိလို့မေးတာရှင်းရှင်းလေးပဲ तू မသိလို့မေးတာမေးလိုက်တော့ဖြေတာနော်အဲ့ဒါကြောင့်မလို့ဒါမျိုးသမီးတွေဘက်ကကြည်ရင်ဩနော်ပြောမယ်ဆိုရင် तू လည်းပဲ तू ကဲ့သို့နော်ရှေ့ကဘုရုမုတ်တရာဘုရားရှင်လက်ထက်က ဣတိရဘွေရိယတာကိုကြည်ပြီးတော့အဲ့ဒါကိုအားကြပြီးတော့ပါရမီဖြည့်ဆူတောင်းတာသူပြည့်တာပဲနော်ဒါကြောင့်မလို့ပါရမီဖြည့်ဆူတောင်းခဲ့ကြတဲ့ပုံကိုယ်တွေလောက်ခဲ့ကြရင်အမျိုးသားအမျိုးသမီးတွေမဆိုင်ပါမြတ်စွာဘုရားကအဲ့ဒါလိုပဲအတိမတ်ပြုပေးပါတယ်နော်ဒါတော့အမျိုးသမီးသူကိုခက်အရာပြောရင်မြင့်တင်ပေးတာလည်းပေးလိုက်တာလည်းဟုတ်တယ်သူတို့ဖြည့်ခဲ့တဲ့ပါရမီတွေကိုအတိမတ်ပြုပေးတာလည်းဖြစ်ပါတယ်ဒါအမျိုးသမီးများအမတန်မှနော်ဟောပြောသူကလည်းအမျိုးသမီးဣတိရဘွေရိယသူကလည်းအမျိုးသမီးနော်73ပါးထဲမှာရှာရှာပါပါတပါးအပါအောင် ကဲနောက်တစ်ပိုက်ဖတ်ပေးပါအောင်ညာထိုမှတပါဤပါမီရှင်ကြီးနှစ်ဦးတို့ဤဇလန်းသည်တင်ယာတီထောင်လူပေါင်း၌နေထိုင်ကြသူများအတွက်လည်းအတူယူကားလိုက်နာကျင့်သုံးပွဲရာဘဝလမ်းညွန်တစ်ဖွဲဖြစ်ပေသည်လွန်ခဲ့သောအတိတ်ဘဝများကတူညီသောတရားညီမျှသောပညာတို့ဖြင့်တန်တရားတွင်ပါမီဖြည့်ခဲ့ကြ၍ဤဘဝတွင် နေနေမယာနှစ်ဦးသားလုံးကျွတ်တန်းဝင်သွားကြ၏ဟုတ်ပြီနောက်ပြီးတော့ဒီသုတ်တန်ကလူတွေဘက်ကနေကြည့်မယ်ဆိုရင်နော်လူ့အကြောင်းဘဝအများဘက်ကကြည့်မယ်ဆိုလို့ရှိရင်နောက်ထပ်ဘဝလမ်းညွန်လည်းဖြစ်တယ်။ဘာကြောင့်လဲဆိုရင် အခုဒီတုတ်တံမှာအဓိကငဝိတာကတတိနဲ့ဓမ္မဒိနာတို့ကပြောကြမယ်ဆိုလို့ရှိရင်တို့ကငငယ်ပဲရှိသေးတယ်တို့တကယ်ဝရလောက်တဲ့အချိန်ကအော် ဒီဝိတာကတထင်းနဲ့ဗေမေတာရမင်းကတငယ်ချင်းရင်းနေတယ်နော်ရင်းနေတော့ဒီဝိတာခာမြတ်စွာဘုရားကဘုရား၅ဝါရမှာဘုရားက၅ဝါရမှာဘိက္ခုနီသာသနာကိုခွင့်ပြုတာဒါတော့ဘုရားဖြစ်တာအသက်ဘယ်လောက်မှဖြစ်တယ်လဲ29ပါဗျာဟုတ်ပြီဆာမွေးကြပြီအာ29 plus 6 years ဆိုတော့35ပါဗျာอืม35မှာဖြစ်တာ ဒါတော့35ဆိုတော့ဘုရားကသူ့ရဲ့ငါးဝါရမှာဘိက္ခုနီသာသနာမှာခွင့်ပြုလို့ဆိုရင်ဘုရားအသက်တော်ဘယ်လောက်ရှိပြီလဲ40ပါဗျာ40ဒါတော့ဘုရားနဲ့ဗိမေသာရမင်းကလေဘုရားထက်ငါးနဲ့ငယ်တယ်ဆိုတော့ဗိမေသာရမင်းနဲ့ဝိသကအသက်ဘယ်လောက်ရှိမလဲ35တင်ပါဗျာအဲ35ပဲရှိသေးတယ်နော်လာတော့ပါတော့မယ်လူ့ဘဝမနေလို့ကောင်းတော့မယ်နော်ဒါတော့ကြည်စမ်း လူအောင်မှာဒါ35နှစ်ဆိုတာအမတန်လှကြပကြတဲ့အရွယ်စီပွားတွေထောင်းကြပြသူတို့တတိတွေပဲလေပြောမှဆိုဒီနေ့ခေတ်လိုပါဘာ pressure မှမရှိပါဘူးတော့မဟုတ်လားခင်ဗျားတို့ခင်ဗျားတို့ဒီမှာတော့ဒီနေ့ဘာ pressure မှမရှိဘူးအဖေဘက်ကဂရီ40အမေဘက်ကဂရီ40နဲ့တတိသားဒေသမီတွေတတိသမီတွေရထားတာနော်အဲ့တော့အင်အားတီတောင်လူတို့ဘောင်မှာ နေရင်ကနေသူတို့အခု ပါရမီတွေရင့်တဲ့အခါကျတော့စတာကတော့အနာဒီဝိတာကတတိကြီးကစပြီးတော့ အရိယာဖြစ်တယ်အနာဂတ်ဖြစ်တယ်ပေါ့နော်ထားကြပါသောတာပန်တဂရကအနာဂတ်ဖြစ်သွားတယ်ဒါပေမဲ့စိတ်ပြတ်သားတာကဓမ္မရိဏစိတ်ပြတ်သားတယ်နော်ဓမ္မရိဏစိတ်ပြတ်သားအဲ့ဒီကတော့နော် तू ကဒီထားကြပါဆိုပြ तू တရားရတဲ့ခါကျတော့အနာဂတ်ရောက်ပြီဆိုလို့ရှိရင်ကာမဒီကာမဒီကာမိဆန္ဒပေါ့နော် तू ကကာမရာဂကိုပယ်လိုက်ပြီကာမရာကိုပယ်လိုက်ပြီဆိုတော့ तू ကအနာဂတ်ဖြစ်ရင် तू ရှစ်ပါးသီလနဲ့နေတာနော်အဲ့ဒါလို အဲကြောင့်မလို့သူ့ရဲ့စီစဉ်တွေကိုပြန်အာပြီးတော့မှဒီမှာအမေနီယာမှာနေခြင်းနေသုံးဖို့လဲအဲရှိသမျှစီစဉ်တွေကိုရကြတဲ့လောက်ပြီးတော့အဖေအိမ်ကိုလည်းပြန်လို့ရတယ်နောက်အိမ်ကလည်းပြည့်ကျွန်းလို့ရတယ်ဒါမှဒီမှာပဲနေမယ်ဆိုရင်လည်းနှစ်မတယောက်လို့စောင့်ရှောက်ထားပါမယ်လို့သူကပြောတယ်အဲ့ဒါရှင်းကထွေးအန်တဲ့ပစ္စည်းတွေကိုကျမတခါတည်းနှစ်နှစ်ကာကာကြီးမြို့ချဝါမြို့ပြီးတော့ခေါင်းပေါ်မှာသူများထွေးတဲ့ဇလွေးကိုကြည့်ဒါကြီးတော့ခေါင်းပေါ်တော့တင်မထားနိုင်ဘူးတဲ့ဒါတော့နော်ဒီရှင်သိတဲ့တရားမျိုးရှင်သိတဲ့တရားမျိုးမိမတွေကသိနိုင်ခွင့်ရှိလားရှိတယ်ရှင်ကျမဘိက္ခုနေဝင်မယ်တဲ့ခိုင်တစ်ချက်တည်းပဲ ပြတ်ဘူးလားပြတ်ပါတယ်ပြန်တော့သူကဘိုးတော်ပြတ်သေးတယ်အဲ့ဒါကနေနောက်ဆုံးကြတော့ကျွတ်တောင်းဝင်သွားကြတာဒါဇလန်အချင်းချင်းတော့အနောက်ကျမှကျေလာမယ်ဒါတော့ကောင်းပြီပြောမယ်ဆိုရင်လူတွေကပြောဟာတပည့်တော်တို့ကတော့ရှင်ပြတို့လည်းသင်္ကန်းမွေ့နိုင်တယ်ဘုရားတကယ်တမ်းပြောရင်လူနဲ့ဘုန်းကြီးဘိက္ခုနီအရေးအတွက်တွေကျွတ်တောင်းဝင်တာကလူကများတယ်လူကများတယ်ဘုန်းကြီးဘိက္ခုနီဆိုဘယ်လောက်ရှိမှာတော့ဘိက္ခုဘိက္ခုနီဘယ်လောက်မှမရှိဘူးနည်းနည်းလေး လူရဲ့ဟိုတဲ့နေရာများတာနော်ဒါကြောင့်မလို့ခင်ဗျားတို့မတို့ကတော့လူ့အကြောင်းဘဝနဲ့ဒီဟာတွေမရနိုင်ဘူးမဖြစ်နိုင်ဘူးသွားမထင်နဲ့နော်ဘုန်းကြီးတွေတရားရတယ်ဗါတယ်ဆိုတာကအခွင့်အလမ်းအရာပြောတာတရားထုတ်ခြင်းတရားလုပ်ခြင်းရတယ်လို့ပြောတာဒါပေမဲ့အရေးအတွက်ကြည့်လိုက်တဲ့အခါကျတော့ဘုန်းကြီးဘိက္ခုအရေးအရေးအတွက်ဆိုတာနည်းနည်းလေးဘာမှမရှိဘူးအားမရှိဘူးနော်တရားတစ်ပွဲတစ်ပွဲမှာလူတွေကလူတွေကသာလေပို့ပြီးတော့မှအရေးအတွက်များပါတယ်အဲဒါကြောင့်မလို့ဩနော် မိမိတို့လူပုံလူပွားမှာနေပေမဲ့လည်းပဲသူလိုပဲနော်သူတို့လည်းပါရမီဖြည့်နေနောက်ဆုံးကြတော့တွေ့တယ်မို့လားညံတူးကြီးတွေနဲ့နော်ဝိညာဉ်သွားတာကျွတ်တန်းဝင်သွားတာအဲ့တော့ဒုတူတွေလည်းပဲဒီလိုပဲပါရမီဖြည့်ကျင်သွားကြမယ်ဆိုရင်ရင့်ကျက်တဲ့ရှင်ကြတော့ဖြစ်ကိုဖြစ်တယ်ဒါတော့ကိုယ့်အတွက်လည်းပဲဘဝလမ်းညင်မဖြစ်ဘူးလားဖြစ်ပါတယ်ဗျာဘဝလမ်းညင်ပဲနော်ဘဝလမ်းညင်ဖြစ်ပါတယ်နော်သူတို့တွေတော့မှယုံထွက်သွားတာပေါ့ဗျာနော်အကြောင်းမလို့ဒီဇီလဝိဒနာတုတ်တန်ကအခုပြောသလို နော်သုံးသပ်မယ်ဆိုတော့ရှိရှိပါသေးတယ်ပြဦးစင်းလက်ဆာမျက်နှာတမျက်နှာတော်ပါပြီဆိုပြီးတော့ဒီလောက်ကလေးပဲကျင်းချင်းရေးလိုက်တာပါနော်ကျန်တာတွေကတော့ဟောရင်းနဲ့ပြောရင်းနဲ့ပါပါလိမ့်မယ်အဲကြောင့်ဒီတုတ်တန်ရဲ့အနေထားလေးကိုနည်းနည်းလေးဟိုကြိုပြီးတော့မြင်လို့ရအောင်လို့နည်းနည်းလေးသုံးသပ်ပြတဲ့သဘောပါနော်ပြီးတော့ဒါဒီတုတ်တန်ကိုမြတ်စွာဘုရားပြိဋိဘံဆံပြီးလို့ပရမတန်ခန္ဓာတင်တဲ့ခါကျတော့သူကန္တာနဲ့သူနော်ဝိနိကန္တာတုတ်တန်ကန္တာဗိဓမာကန္တာလို့ နော်အဲ့ဒီလိုကန္နာဒီတမှာတုတ်တန်ထဲမှာထည့်တယ်ဒါတော့တုတ်တန်ထဲမှာလည်းပဲမေဇီမာနီကထဲမှာပါတယ်မေဇီမာနီကထဲမှာလည်းပဲအတွဲလိုက်အတွဲလိုက်ဇုံလိုက်ဇုံလိုက်ဟောတဲ့အုပ်စုတစ်ခုရှိပါတော့ဝက်လို့ခေါ်တာဝက်ဆိုတာအုပ်စုပြောတာအဲ့ဒီထဲမှာပါတယ်ဒါကြောင့်ဒီတုတ်တန်ကိုသံဃာနာတင်မထေမြားကသုလဝေရဏလသုဆိုတဲ့ခေါင်းတုတ်တန်ရဲ့နာမည်နဲ့သံဃာနာတင်ပြီးတော့မှတ်တမ်းတင်ခဲ့ပါတယ်နော်ဒါတော့ဒီတုတ်တန်ကြီးအမတန်ကောင်းလို့နောက်လောက်နောက်သားများကနော်လိုက်နာကြင့်ကြံနေကြရပါတယ်အဲ့ဒီဒီ ဝိသခရဲ့အမေကိုဓမ္မဒေနာအဖြေအဲ့ဒီအဖြေစကားလုံးတွေကိုပဲနောက်ထပ်အထာဂရဆရာတွေကနေကြံကိုပြုတ်ပြုတ်ပြီးတော့မှတရားနဲ့ပတ်သက်တဲ့နေရာတရားအထုတ်တဲ့နေရာတွေနဲ့အထူးသဖြင့်ဝေဒနာနဲ့ပတ်သက်တဲ့နေရာတက်ကာယနဲ့ပတ်သက်တဲ့နေရာဒီလိုတွေမှာကြံကိုထားပြီးတော့တောင်းဖြည့်ဖြည့်သွားကြရပါတယ်အထာဂရဆရာတွေကနော်ဒါကြောင့်မိမိတို့လည်းပဲဒီသုတ်တန်ကြီးကပြောရမယ်ဆိုရင်ဉာဏ်ပညာကိုအခြေခံထားတဲ့သုတ်တန်ဝေဒန်လဆိုတာဉာဏ်ပညာပြောတာမိမိတို့လည်းလစ်လိုက်အသိဉာဏ်တွေတိုးမယ်ပေါ့အသိဉာဏ်တွေတိုးရင် သူတို့ရဟောကြမေးကြဖြစ်ကြတဲ့ questioner တွေကို answer တွေလိုပဲဒီနေ့ကိုယ်တည်းလည်းအသိဉာဏ်ပညာတွေကြီးမားမြင့်မားဖြည့်ကျင့်ရင့်ကျက်လာလို့ရှင်ကိုယ်လည်းပဲသူတို့လိုကြွတန်းဝင်နိုင်ကြမယ်လို့ဒီလိုနှလုံးသွင်းပြီးတော့မှဒီတုတ်တန်ကြီးကိုလေ့လာကြတာပေါ့နော်။ကဲဒါတော့တုတ်တန်ကနော်ပထမဆုံးဒီရင်ကိုစပြီးတော့ဖတ်ရအောင်မြဲအဲနည်းနည်းလေး နော်ဦးဇင်းကအရင်စဖတ်ပေးပါမယ်ဏိဒန်းကိုအခုဇူလဝေဒန်လတော့နော်ခုနကဒါရှင်းပြပါပြီဇူလဝေဒန်လအတန်ကဇူလဝေဒန်လလို့ဖတ်ပါတယ်သူရဲ့ကြံပဲမှာရှိတယ်လဲဆိုရင်နော်မစ္စည်းမနိကေရဲမှာရှိပါတယ်နော်နိကေ9ရက်ထဲမစ္စည်းမနိကေကျမ်းရဲ့နာမည်ကမူလပဏ္ဏတနော်ပဏ္ဏတဆိုတာ90ပြောတာဒီဒီတုတ်တန်ဒီကျမ်းတစ်ခုမှာတုတ်တန်ပေါင်း90ပါတယ်ဒါတော့10 တုတ်တန်10ခုကိုတအုပ်စုတုတ်တန်10ခုကိုတအုပ်စုအဲ့ဒီလိုအုပ်စုတွေဖွဲ့ထားတာနော်ဒါကြောင့်မလို့သူကအဲ့ဒီမူလဘာနာတဆိုတော့မူလဆိုတော့ပထမအုပ်စုမှာ90ထဲမှာပါတယ်သူရဲ့ဝက်အုပ်စုကနော်ယမကယမကဆိုတာဇုံတွဲပြောတာဒါတော့ယမကဆိုတဲ့ဟိုရင်ကလည်းပဲနှစ်ခုရှိလို့ဆုလယမကဆုလဆိုတာကအသေးနဲ့အကြီးပေါ့နော်အခုကဆုလကအသေးပေါ့ဒါသူ့ရဲ့ကြံဘယ်မှာရှိတယ်လဲဆိုတာသိအောင်ဒါကြောင့်မေးမြန်းထားတဲ့ ဘုရားဒီနေရာမှာခါတိုင်းကတော့ဒီနေရာမှာဟောကြားသူဆိုတဲ့နေရာမှာနော်မြတ်စွာဘုရားလာတယ်ဒီတခါတော့မလာတော့ဘူးမေးမြန်းတဲ့သူကဝိတာခအနာဂံဥပဒကဘယ်သူလဲလဲဝိတာခအနာဂံဥပဒကပါဗျာဖြစ်ကြသူကဓမ္မဒိဏယဟန္တာထေရီမပါဗျာအဲယဟန္တာထေရီမဒါတော့ तू က तू ကမေးကျင်တဲ့ခါကျတော့ तू ဓမ္မဒိဏရှိတဲ့အကြောင်းကိုလိုက်သွားတဲ့ခါကျတော့ तू ကရာဇီဂျိုမြို့တဲကဘိက္ခုနီမအကြောင်းပါ နေရာဌာနကနော်ဒါတော့ဦးဇင်းတို့ဒါတွေကမှတ်တမ်းတင်တဲ့ခါကျတော့တရားကဘယ်နေရာမှာဟောတယ်လဲဆိုတာလည်းရှိသေးတာကိုနော်ဒါဆိုအဖြစ်တော့မြတ်စွာဘုရားကဇေရဝင်ကျောင်းတော်မှာတရင်သုံးတော်မူခဲ့ဘသူကိုအကြောင်းပြုတရားဟောတယ်ဆိုတာဏိဒမ်းမှာမရှိဘူးလားရှိပါတယ်ဗျာရှိတယ်ဒီတိုင်းမဲ့ဒီမှာလည်းပဲ तू ကရာဇီကျုံမျိုးတက်မှာဘေကုဏီမှာကျောင်းရှိတယ်အဲ့ဒီဘေကုဏီမှာဆိုအခုလောလောဆယ်ဓမ္မဒိဏနေတဲ့ကျောင်းအဲ့ဒီကျောင်းမှာမေးကြဖြစ်ကြတော့ဒီကျောင်းမှာပဲဟောတယ်ပြောအောင်မှာပေါ့နော်အကြောင်းအရာဘာလဲသူ့ရဲ့ topic ကဘာကိုပြောတာလဲဆိုရင်ဘေကွန်းက သက်ကာယဆိုတဲ့နော်ခန္ဓာ၅ပါးကနေပြီးတော့မှဝိမု ക്തി တိုင်အောင်ဝိမု ക്തി ဆိုတာနိဗ္ဗာန်ပြောတာသက်ကာယဆိုတာကခန္ဓာ၅ပါးဝိမု ക്തി ဆိုတာကနိဗ္ဗာန်လွတ်မြောက်မှုပြောတာနော်ဒါတော့အခြေခံသက်ကာယဆိုတဲ့ခန္ဓာ၅ပါးကနေနောက်ဆုံးအဲ့ဒီကနေလွတ်မြောက်သွားတဲ့နိဗ္ဗာန်တိုင်အောင်တဆင်ချင်းတဆင်ချင်းတဆင်တက်တက်တက်တက်ပြီးတော့မှမင်းမြန်သွားတယ်အဲ့ဒီအမေးအဖြေပုံသဏ္ဍာန်နဲ့ဟောထားတဲ့သုတ္တမှာတဲ့အဲကြောင့်မလို့ပထမစာပေကလေးဒီတစ်ခါတော့ အရင်သတိပ္ပဏတင်တော့ကလို့မြန်မာပြန်ကိုတည်တံ့ဦးစင်းကတည်တံ့ခွင့်မဖတ်တော့ဘူးသူကအမေးဖြေဆိုတော့မေးတဲ့နေရာနဲ့ဖြေတဲ့နေရာနှစ်ခုအတွဲလိုက်အတွဲလိုက်ရှိရအဲ့ဒါကြောင့်ဒီထက်မှာပဲညှက်ထည့်ထားပါတယ်အဲကြောင့်မလို့ဒီတစ်ခါနှုတ်ကတစ်မျိုးနည်းနည်းပုံစံပြောင်းထားပါတယ်အဲကြောင့်ခုနကပြောပြသားလေးကိုပဲကွဲတခါတော့ကိုမို့ကျူကဒါလေးပထမပိုက်ဇူလဝေဒန်လာမြေပုံလေးဖတ်ပေးပါအောင်ဗျာခဏခဏကြားတော့မှတ်မိအောင်ဒီမှာဗျာဇူလဝေဒန်လာမြေပုံ ဉာဏ်ပညာဖြင့်အစင်းစင်မေး၍အစင်းစင်ဖြေကြသောစကရက်ကိုဝေဒန်လဟုခေါ်၏ရှင်မဟာခောတိကမထေကဖြေမေးပြီးရှင်သာရိပုတ္တရာကဖြေဆိုသောတုတ်မှာပို၍ကြီးသဖြင့်မဟာဝေဒန်လဟုခေါ်၏ဤတုတ်မှာသူတဲ့ငယ်သဖြင့်သုလဝေဒန်လဟုခေါ်၏ဟုတ်ပြီဒါဒီတုတ်နှစ်ခုကိုလည်းနှိုက်ရှင်ပြီးတော့အချင်းချုပ်ကလေးတည်သွားတော့ပေါ့နော် ဟောနှစ်သုတ်ရှိတယ်ဒိုးလေ့လာတာက နော်အငယ်စုလဝေဒလောက်ကို နော်လေ့လာတယ်လို့မှတ်ထားပါအောက်ကဏိဒန်းလေးကိုဖတ်ပြပါဗျာဏိဒန်းအခါတပါမြတ်စွာဘုရားရာဇဂိုမြို့ဝေလူဝင်ကျောင်း၌တည်င်းသုံးတော်မူခဲ့၏ထိုအခါ၌ဝိတာခ အနာဂံဥပတကာတိဓမ္မဒိဏရဓမ္မဒိဏယဟနာထေရီရှိယာ ဘေကုနီမအကြောင်းသို့တွားရောက်ခဲ့၏ယောသေးစွာရှခိုးပြုလျင်တင့်တင့်လျှောက်ပတ်သော နေရာ၌ထိုင်နေလျက်ဓမ္မဒိဏထေရီမကို အောက်ပါအတိုင်းမင်းမြန်းလျှောက်ထားလေ၏ဒီသုတ်တန်ရဖြစ်တဲ့အခါမှာမြတ်စွာဘုရားကဘယ်မှာရှိသလဲဆိုရင်ရာဇဂိုမြို့အပြင်ဘက်ကဝေလူဝင်ကျောင်းမှာရှိတယ်ဒီဇာလန်တွေကအခုနောက်ပြောမယ့်ထဲမှာကုန်ပါပါတယ် အဲ့တော့သူကခုနပြောသလိုနော်ဒီဓမ္မဒိနာရှိရာဒီဘေကုဏီမှာအကြောင်းကိုသွားပြီးတော့ဒီမေကုဏီမေးတာကိုအဲ့တော့မေကုဏီမေးတဲ့အခါကျတော့နော်အဲ့ဒီမှာဘာပါတယ်လဲဆိုတော့ဓမ္မဒိနာ ထေရီမရှိကိုချင့်ကပ်ပြီးတော့ရိုးရိုးသေးသေးရှ िख ိုးပြီးလျင်ဆိုတဲ့စကားလုံးတွေ့လားပြမဗျာအေးအဲ့ဒါခမရတို့ခမရတို့ယောက်ျားတွေမှတ်ထားသီလရှင်ကိုယောက်ျားရှ िख ိုးကောင်းလားဆိုတော့မေကုဏီခဏခဏတက်လာလို့အဲ့ဒါလေတမင်တက်တက်ကိုွေးပြတာလား နော်ကျုပ်တို့ယောက်ျားတွေလည်းဘာရမဟုတ်တာကိုကတော့ဘာမဟုတ်တာခေါင်းကတော့ခတ်ထောင်အောင်ပဲဘာယောက်ျားဆိုတာနဲ့လေယောက်ျားတွေအဲ့ဒါလူတိုင်းသိတယ်ယောက်ျားတိုင်းသိတယ်နော်ကိုကတော့ဘာမှမဟုတ်တာ မိမကြံရှင်မခိုးခြင်းဘူးနော်မြတ်စွာဘုရားယောက်ျားမိမနဲ့မဆိုင်သီလနဲ့တိုင်းနေတာကိုကဲရှ िख ိုးတဲ့သူကဘာတူလဲဒကာမို့ကျော်ဖြေသားမှာအမ်တထေးဟိုဝိတာခတထေးကြီးပါဗျာတွန်းဆုံတွန်းဆုံမလုပ်ပါနဲ့ခမရကိုလည်းကြာ ဖြစ်ပါဗျာဝိသာခတတိသူယောက်ျားเนาะစောစောကအနေနဲ့ပြောရင်ခင်ဗောဟောင်းပြီးတော့သူကိုယ်နဲ့ကအနာခံဒါပေမဲ့ तू ကဘာလဲဆိုတော့လူလာယဟန်လားလူပါဗျာလူအနာခံဖြစ်ပေမဲ့လူယဟန်မို့သေးဘူးဒါတော့မိမိကအနာခံအရိယာပုဂ္ဂိုလ်ကြီးပါယောက်ျားလဲယောက်ျားပါเนาะ ဘောအဟောင်းကိုပြန်ပြီးတော့ပြောလိုက် तू ကလင်းတော်ခဲ့ဘူးတယ်လေဒါပေမဲ့ तू ဘိက္ခုနီမှာကြောက်ကိုရောက်တဲ့ခါကျတော့ तू ဟာဘိက္ခုနီမှာဒီဓမ္မဒိဏရန်တာဖြစ်မဖြစ်မသိဘူးဒါပေမဲ့ကြောက်ကိုသွားတဲ့ခါကျတော့ရိုးရိုးသေးသေးရှစ်ခိုးပါတယ် तू ကိုယ်တိုင်တေချာတာကအနာဂံနော်အနာဂံယောက်ျားကနော်ဘိက္ခုနီမှာဝင်ရှစ်ခိုးပါတယ်ဒါကိုယောက်ျားတွေအထူးသဖြင့်မှတ်ပါနော်တိလရှင်မလို့ယောက်ျားရှင်မခိုးကောင်းဘူးလားဘာလားဆိုတာ ရှ िख ိုးကောင်းပါတဗျာနော်ဟိုးကဦးဇင်းတို့ဟိုကမိလင်နာပညာထဲမှာရှိပါတယ်နော်အနုမာနပု္ပ္ပကထဲမှာဒီဂရုံတုံးနာလေးရညစာမစားတဲ့နှစ်ခုနှစ်တောင်မှရှ िख ိုးထိုက်ပါပြီတဲ့ကဲတက္ကမို့ကျော်သဘောတူလားတင်ပါဗျာမတူပဲရမလဲဟုတ်လားနော်ကရုံတုံးနာရညစာမစားတဲ့နှစ်ခုနှစ်တောင်ရှ िख ိုးထိုက်ပါပြီတဲ့ ။ကျန်တဲ့သီလမပါသေးပါဘူးတဲ့။ဒါသီလကိုပြောနေတာ။ဒါကြောင့်သီလကိုဥတည်ပြီးတော့မှရှ िख ိုးတာနော်။အဲ့ဒါမြို့သားတွေမှတ်ပါ။တချို့မြို့သားတွေအဲ့လိုစိတ်ထဲမှာရှိတတ်ကြလို့တခါတည်းဖြည်ပြီးသားဖြစ်အောင်လို့။ဒါကြောင့်ရိုသေစွာရှ िख ိုးပြီးလျင်ဖြစ်ကြဆန်းလေးမဖြစ်သလောက်သူများမြင်မှလည်းရှိလို့ကြောင်ကြားတွေကကြောင်ကြားတွေကနေပြီးတော့လှမ်းရှ िख ိုးတာလည်းမဟုတ်ဘူးနော်ဒါလည်းမှတ်ထားအောင်။သူများမြင်လဲအဒီကောင်ကမိမတောင်ရှ िख ိုးတယ်နေဖြစ်နေတယ်ပြောပါတော့ဟိုတဲ့လို့ဆိုတာမန်လူတွေဆိုမရှိတတ်ဘူးလား ဖြစ်တတ်ပါတယ်ဗျာဖြစ်တတ်တယ်လေကိုမွေးမောင်ကိုပြန်ရွှေ့ခိုးနေတာပဲဟိုဘောကအရင်အဟောင်းအနေနဲ့ကြည့်ရင်ဒါပေမဲ့အနာကဝိသကတတိကြီးရိုးရိုးသေးသေးလို့ပါတယ်စာထဲမှာရိုးသေးစွာလို့ပါတယ်ဒါဖြစ်ကြရစားဟုတ်ရလားဟုတ်ပါဗျာရိုးသေးသေးကြည်ကျင်နန်းနဲ့ကြည်ကြည်ကြည်နုနုထီချင်းကြီး၅ပါးနဲ့နော်ကြာကြာနန္ဒဥချတာပြောတာနော်အဲ့ဒါမျိုးအဲ့လိုသေးသေးချာချာဥချပြီးမှကုသူတိကျင်တဲ့နော်အကြောင်းအရာကိုမေးတယ် နော်ဒါတော့ဒါလေးကအနိဒန်းလေးနော်ဖះကဘယ်မှာရှိတယ်လဲလို့မေးရင်အဲ့ဒီချင်းကဖះကဝေလဝင်ကျောင်းတော်မှာရှိတယ်ရာစီချုံမြို့အပြင်ဘက်မှာဒါတော့သူသွားတာကမြို့ထဲကဘေကုဏီမာကျောင်းကိုသွားတယ်ဘေကုဏီမာတွေကမြို့ပြင်မှာမနေရဘူးအန္တရာယ်ရှိလို့မြို့ထဲမှာနေရတယ်အဲကြောင့်မြို့ထဲကဘေကုဏီမာကျောင်းသွားတယ်သွားပြီးတော့မှမေးခွန်းနဲ့မေးတယ်နော်အဲ့တော့ကောင်းပြီဒါတော့သူတို့ဇန်လန်းလေးတွေနောက်ကျောင်းလေးတွေသိရအောင် အတူလဲယူအောင်အားလဲကြအောင်ဒီ ဓမ္မဒိနာထီမရဲ့အတိတ်စာကြောင်းလေးတွေကိုနော်ဖတ်ပေးပါအောင်ဗျာဒီမှာဗျာဓမ္မဒိနာထီရီဤအတိတ်အကြောင်းအချင်းချုပ်နံပါတ်1လွန်ခဲ့သည့်ကဘာတသိန်းကဗဒုံမုတ်တဗဒုံမုတ်တရဖျားရှင်လက်ထက်တွင်စင်းရဲသောအလုတုမဖြစ်ခဲ့၏တနေ့၌ရေခတ်သွားစဉ်လမ်း၌သူဇဒမထေရ အကတဝကယဟနာအားဖူးတွေ့ရ၍သူစားရန်ပါလာသောမုတ်ကိုလှူလေ၏၎င်းဖြင့်အာမရနိုင်၍မိမိသပင်ကိုဖြတ်ရောင်းပြီးယာတိငွေဖြင့်ဝယ်၍စွန့်လူကြံခဲ့၏ဤဒီကို အလုံးရှင်တထေကြီးကသဘောကျပြီး သူသားနှင့်ပေးစားလေ၏တနေ့ယောကမမိန်မသူဖြင့်ကျောင်းကိုတွား၍တရားနာစဉ် ဘေကုဏီထေရီမတပါးကိုဓမ္မခတိကဧကတရာဓုပေးနေသည်ကို တွေ့၍နောင်တွင် သူလည်းကုသိုလ်ပွဲကြီးလောက်ကဤစုကို တောင်းခဲ့၏ဘရုံနောက်ပြီဘရုံမုတ်တရဖရာရှင်ကလည်းဆူတောင်းပြည့်မိအကြောင်းဗျာဒိတ်စကားမြင်ကြတော်မူ၏အောက်ဒီဖတ်လိုက်ပါနော် တင်ပါဗျာနံပါတ်1လွန်ခဲ့သည့်60နှစ်ကဘာ၌ဖုဒ္ဓဖျားရှင်လက်ထက်တွင်ဖျားမှုရှိသောတန်ဃာတော်များအားမိနာ3ယောက်ကဝါရီ3လပတ်လုံးစွန့်ကပ်ရာ၌စွန့်ကပ်ရေးအတွက်တာဝန်ပေးထားသောဝိသခအလောင်းရာဗန္နာရေးမှုဤဇနီးဖြစ်ခဲ့၏ထိုစဉ်ကလည်းစေရနာတတထက်သန်စွာဖြင့် ကုသိုလ်များလုပ်ခဲ့၏နံပါတ်3ကတ္တပဖျားရှင်လက်ထက်တွင်ကိကိမင်းကြီး၏တမိတော်9ယောက်တွင်စတ္ထမမြောက်တမိတော်ဖြစ်ခဲ့သည်ဖခင်ဘီရင်ကြီးကဘိက္ခုနီဝိခွင့်မပေးသဖြင့်တသက်လုံးဗြမစရိယအကျင့်ကိုကျင့်သုံးခဲ့၏နံပါတ်၄ယခုဂေါတမဘုရားရှင်လက်ထက်တွင်ရာဇဂိုမျိုး၌တတိသမီးဖြစ်ပြီးဝိသခတတိနှင့် အိမ်အောင်ကြခဲ့၏ဒဝိတခတထေအနာဂံဖြစ်ပြီးနောက်ပိုင်းတွင် သူလည်းခွင်တောင်း၍ဘိက္ခုနီမဝိခဲ့၏တရားအားထုတ်ရာယနေ့ငယ်တွင်ပရိသမိတာဉာဏ်လေးပါးနှင့်ပြည့်စုံသောယဟန္တာမကြီးဖြစ်ခဲ့၏ဒါကကျင်းချင်းလေးရေးထားတာနော်နည်းနည်းလေးသိတာအောင်လေးနော်ထည့်ပြောပြမယ်သူ့ရဲ့ဘဝဇာကြောင့်ကို သူကဘယ်ကစလဲဆိုရင်ကဘာတသိန်းကစခဲ့တာဘယ်ကစလဲကဘာတသိန်းကစခဲ့ပါလေဗျာသူကပါရမီဖြည့်တာဘူစောတယ်ပါရမီဘူစောတယ်နော်အဲ့ဒါကိုဘာကြောင့်ပြောချင်တာလဲဆိုရင်ဒီလို edit ပွဲတွေရတယ်ဆိုတာကခဏမိနစ်ပြန်တကဘာနကဘာနဲ့မဟုတ်ဘူးနော်ဘုရားတဆူဆူထမ်းမှာဖမ်းပြီးတော့မှဒီပွဲမျိုးရဖို့ဆိုကဘာတသိန်းလောက်ကစခဲ့ရတာနော်စူကြီးကြီးလိုချင်ရင်အချိန်များများရင်းနှီးရတယ်လို့ပဲလေနော် အာဒါတော့အဲ့ဒီမှာဒီမှာပြောချင်တာကသူဟာသူ့ဘဝတက်တန်ပါရမီဖြစ်တဲ့ချိန်ကမှာဘုရားတို့လက်ရှိဖရာရှင်တိဆိုဖရာ၄စုတောင်တွေ့ခဲ့တယ်ဖရာဘယ်နှစုလဲ၄စုပါဗျာ၄စုနော်ဒါလေးတို့သိချင်မှဟုတ်လားအရုပတိဖတ်တယ်ဆိုတာဒီတိုင်းဖြစ်တာစမ်းပါသူရဖရာလေးဆိုပထမဆုံးစတွေ့တာဗုဒ္ဓမုတ်တရာဖရာဗုဒ္ဓမုတ်တရာဗါတယ်လေဗုဒ္ဓမုတ်တရာဖရာပါဗျာ သူကဘုဒ္ဓမုတ်တရာဖျက်ရှင်လက်ထက်မှာသူဆင်းရဲဆင်းရဲတယ်ပေါ့ဗျာသူများကြီးမှာအလွတ်လောက်ရတယ်အလွတ်လောက်တော့ဒီနေ့ရေခါသွားတာလမ်းမှာသူဇာတဆိုတဲ့နော်ဧကသာဝကရန်တာကြီးနဲ့သွားတွေ့တယ်သူတော့သူကသူ့လက်ထက်မှာစားဖို့မုံလေးပါနော်စဉ်းစားကြည့်နော်အလူဝတ္ထုပစ္စည်းကိုသူစားဖို့ဆိုတော့တည်တည်ချာချာကြီးတော့ဦးစင်းတင်နဲ့တိတ်တော့ထုတ်လာမှာမဟုတ်ပါဘူးတိတ်အောင်လောက်ပဲဒါတော့မုံလေးတစ်ခုပါအဲ့ဒီမုံလေးပါလာတော့သူတယောက်စားဆိုတော့တိတ်လက်များမှာမဟုတ်ပါဘူးအဲ့ဒါနဲ့အဲ့ဒီမုံကိုသူကြီးညိုပြီးတော့လှူလိုက်တယ် ရွှေလိုက်တော့လဲအဲ့ဒီရန်တာကြီးကသူ့ကြတာရန်တာကြီးကနိရောဓနိရောဓသမဘကထလာထလာတော့ तू ကလည်းဆင်းရဲသမားဖြစ်နေတော့ချင်းမြောက်ချင်တာချင်းမြောက်ချင်တဲ့ခါကျတော့သူ့ရှိတယ်မတင့်တော်တဲ့ညာလေးမှာထိုင်ပြီးအဲ့မုံလေးဖုံးပေးလိုက်တာဟာပိုးပြီးတော့ तू ကသရာတရားဖြစ်ဒီစားတော့ငါတို့လိုဆင်းရဲသမားလူတော်တောင်းဒီဧကသာဝကမထေကြီးဆိုတော့တွေ့ရခဲ့တာဟိုဒီနဲ့တဲ့ယာတူကြီးပါမဟုတ်တာဒါတော့ငါ့ကိုချင်းမြောက်တယ်ဆိုတော့ပိုးပြီးတော့မှနော်အဲဟိုလည်းလောက်တာသရာတရားဖြစ်တာတော့ဓာတ်တကောင်းကလှူခြင်းလားပတ်စံလည်းမရှိဘူး တခါကြီးအဲ့မှာခက်တာပဲဘာဘာဖြတ်လူစပင်ဖြတ်လူပါလေဗျာအဲတခါကိုမင်းမယ်တခါကျုပ်စပင်လေးဖြတ်ပြီးတော့မှရောင်းပြီးတော့ဆွန်းလျားကနေမှမှာစပင်ကရပါတယ်ဗျာမထင်ဘူးသိတော့မထင်ဘူးတကမနော်သူကစပင်ကောင်းပုံပေါက်ပါတယ်စပင်ကောင်းတော့စပင်ရောင်းလို့ရတာပေါ့ဗျာဒါတော့စပင်ကောင်းတော့သူ့စပင်ကိုဖြတ်ပြီးတော့နော်စပင်ဝယ်ခြင်းတဲ့သူတွေရှိမှအဲ့လက်လက်လောလောသွားရောင်းပြီးတော့တခါအဲ့မှာအဲ့ဒီရတဲ့ငွေလေးနဲ့ စွန့်ကတ်တာစွန့်ကတ်တော့အဲ့ဒီအလူနှစ်ခုကြောင့်မလို့နော်စဉ်းစားကြည့်နေရောဓသမဘကထလာတယ်ဆိုတော့နေရောဓသမဘကထလာလို့ချင်းချင်းကြုတ်ပြီးတာချင်းကြုတ်ပဲအဲ့ဒါကိုသူ့ရဲ့အလုရှင်တတိယသိရောဒါတော့ तू ကသူ့ရဲ့ဟာမှာသူ့ရဲ့တော်จิตတွေကောင်းကွက်တွေကနော်နှစ်ခုပြထားတယ်နော်ပညာတော်ပညာထက်တယ်ဗါတယ်လေပညာထက်ပါတယ်ဗျာပညာထက်မြက်တယ်နော်ထက်ထက်မြက်မြက်ရှိတယ်လို့ပြောတာ တီလာလုံတယ်။ဘာလဲလဲ။တီလာလုံတယ်ပါဗျာ။စာရဲတော့မပေါ့ကြုတ်ပြန်ဖြီပြောလိုက်မှာရုပ်လဲချောတယ်။ဘာလဲလဲ။ရုပ်လဲချောပါတယ်ဗျာ။ရုပ်လဲချောတယ်။ဒါကြရတဲ့လို့နော်။သူ့ကိုတထေးကနော်ကြည့်နေမယ်ပေါ့။သူ့လုံသမားပဲဟုတ်တော့မလား။ဒါတော့ဟာထစ်ထက်မြင့်မြင့်ရှိတယ်။နော်တီလာလုံတယ်ဆိုတော့ဒါတွတ်တွတ်လွတ်လွတ်နဲ့အလုတ်ကောင်းအောင်ကြိုးစားလိမ့်မယ်။ဒါတော့စောစောကတည်းကသူ့ကိုသဘောကျနေပြီ။အဲ့ဒီမှာမှတခါ ဒီဘာသာရေးဘက်ကလည်းအဲ့ဒါလိုသရတရားရှိတယ်ဆိုတော့ဟာငကောကလည်းသူ့ကိုကြည်နေတာဖြစ်တဲ့အတွက်ကြောင့်သူကသူ့သားနဲ့ပေးစားလိုက်တာသူ့သားနဲ့ပေးစားတာတတိယနဲ့သူ့သားနဲ့ပေးစားလိုက်တော့ဘာဖြစ်သွားတတိချွေမှဖြစ်တော့တတိချွေမှဖြစ်တတိသမီးဖြစ်တာပေါ့ဗျာตาချောက်တည်းရှိတာ哦เนาะအဲ့ဒါဒေတာဓမ္မအကျိုးပေးတယ်လို့ခေါ်တယ်ဗါတယ်လေတခါကြီးဒေတာဓမ္မအကျိုးပေးပါတယ်ဒေတာဓမ္မအကျိုးပေးတာအဲ့ဒါเนาะဒါဒါဒါကအဲ့မှာတနေ့ကြတော့သူရောက်ခမနဲ့ရောက်ခမမိမ့်မသူလို့ရေးထားတာเนาะဗါတယ်လေ ယောကမမိမတုခင်ဗျာအဲ့လိုပါလားယောကမကြီးမိအမျိုးသမီးယောကမကြီးပါအေးနော်ဒီနေ့ခေတ်ပြောလို့ရှင်ယောကမနော်ယောကမကိုတော့သူကယောကမတဲ့အမျိုးသမီးကြတော့အမျိုးသားကြတော့ယောကတိတဲ့မှန်သလားအဲ့ဒါအဲမှန်ခင်ဗျားလည်းအဲ့လိုခေါ်ပုံပေါက်တယ်ကြီးရကြည့်ရတာခင်ဗျားလည်းယောက်ကတိကောဒီထဲမှာကိုဇုံထဲမှာဘယ်နှယောက်ခေါ်မှမသိဘူးယောက်ကတိတဲ့မြန်မာပြည်တံပြန်ကြည့်ကြအောင် ယောက်ယောက်ခမကယောက်ျားယောက်မိန်းမဒဇုံလုံးကိုယောက်ခမပဲခေါ်တယ်နော်ဒါတော့အဲ့လိုခေါ်ပြီးတော့တကယ်လို့ကိုယောက်ခမကယောက်ျားဖြစ်ရင်ယောက်ခမယောက်ျားသူယောက်ျားသူယောက်ခမမိန်းမသူလို့အဲ့ကျမှနောက်ကနေခွဲထည့်ရတာယောက်ခမယောက်ျားသူဒါတော့တော့မှာတော့ယောက်ခမယောက်ျားကြီးယောက်ခမမိန်းမကြီးဒီလိုခွဲပြောတာအဲ့ဒါကိုမဆိုတာကမိန်းမကိုကိုစားပြုတယ်ထင်ပြီးတော့နော်အမျိုးသမီးယောက်ခမကျတော့ယောက်ခမတယ်ယောက်ျားကျတော့ယောက်ခတိတယ်ကောင်းရောဝါလို့ မတို့ဗမာတွေဗမာသာတော်တော်တတ်ကုန်နော်ကျင်ညာစမ်းမှာရောက်ကတိလို့မရှိဘူးဗမာပြည်တိုင်းထဲမှာနော်ဒါကြောင့်မလို့ရောက်ခမမိမ့်မသူရောက်ခမယောက်ျားသူနော်အဲ့ဒါလို့ခေါ်တယ်ကြည့်ရတာတကားသူလည်းအဲ့လိုခေါ်ပုံပေါက်ပါတယ်အဲ့တော့သူရောက်ခမမိမ့်မသူနဲ့ကြောင်းသွားတော့နော်အဲ့ဒီမှာသူတို့ကြောင်းသွားတော့အဲ့ဒီဒီဘုရုံမုတ်တရာဘုရားကြောင်းမှာဘိက္ခုနီမတယောက်ကိုဘိက္ခုနီမတပါးကို ဒီဓမ္မတိကအရာမှာ edited body ပေးတာသွားတွေ့တာအဲ့ဒီမှာ तू ကနောက်ထပ်တစ်ခါတည်းအလူတွေတစ်ခါထပ်လုံးအလူတွေထပ်လုံးပြီးတော့ तू ကအဲ့ဒါကိုဖြစ်ချင်တာကိုဩဒီဒီဘေကုနီကလည်းကြည့်ရတာခန့်ငယ်ငယ်ထင်ပါတယ်ဒါတော့သူ့အရွယ်လို့လဲဆိုတော့ဟာဒီလိုငယ်ငယ်ရွယ်ရွယ်လေးတွေနဲ့ထက်ထက်မြင့်မြင့်ဖရာတောင်မှာဒီပြိဿ၄ပါးထဲမှာဒီလိုအကြီးကျယ်ဂုံတုဘွယ်တူကြီးတွေပေးပြီးတော့ချီးမြှောက်ရတာပဲဆိုတော့အဲ့ဒါကိုကြည့်ပြီးတော့ तू ကလည်းနောက်တော့တထေးသမီးလိုလည်းဖြစ်သွားတဲ့ခါကျတော့အိမ်မှာသူ့ဘာသာကြည့်ရတာက အနေထားဇလန်းကြည့်ရတာကရောက်ကမကြီးရဲ့ချွေးမောက်ချစ်ပြီးတော့မှအကုန်အလိုလိုက်ထားပုံပေါက်တယ်သူသဘောသူချစ်သူလည်းဖြစ်သွားတာအဲ့ဒါကနေအိမ်မှာဦးစီးတွေဖြစ်ပြီးတော့သူလည်းအိမ်လည်းဦးစီးခွင့်ရရအလှူတွေပဲလုပ်တော့တာပဲခါရောက်ကမကြီးလည်းလို့နော် သူသဘောသူကသူ့ကိုယုံကြည်ပြီးတော့အကုန်လုံးထားတယ်အဲ့လိုတာအဲ့ဒီဘုရားမားကိုအကျိုးကအဲ့လိုပေးတယ်အဲ့တော့အဲ့ဒီမှာကုသိုလ်တွေလုပ်ပြီးတော့မှဘုရုံမုတ်တရာမြတ်စွာဘုရားရှင်ရှင်မှာသူကအလှူလုပ်ပြီးတည့်ရက်မှာဆူတောင်းတယ် တပည့်တော်လည်းအဲ့ဒီလိုမျိုးတရားဟောတဲ့နေရာမှာအေဒီရဘွယ်တူးရတဲ့ဘိက္ခုနီမှာဖြစ်ရပါလို့ဤဆိုတော့ဘုဒ္ဓမုံတရားမြတ်စွာဘုရားရှင်ကသူ့ရဲ့ရှေ့အနာဂတ်အနာဂတ်ကိုလှမ်းကြည့်တဲ့အနာဂတန်တဉာဏ်နဲ့လှမ်းကြည့်လိုက်တော့ဂေါရမဘုရားရှင်လက်ထက်ကြလို့ရှင်လာမဲ့ကဘာတသိန်းလာမဲ့ကဘာတသိန်းဂေါရမဘုရားပွင့်မယ်ငါလိုပဲဘုရားရှင်ဖြစ်လိမ့်မယ်ဖြစ်ပြီးလို့ရှိရင်တဲ့အဲ့ဒီလက်ထက်ကြလို့ရှိရင်တဲ့နင်ကအခုနင်တောင်းတဲ့ဆုပြလိမ့်မယ်လို့ဗျာဒိတ်ပေးခဲ့တာဗျာဒိတ်စကားဗျာဒိတ်ဆိုတာသိလား Today Hawking ပြောခဲ့တာပါခင်ဗျာတကယ်တမ်းကျတော့ဗျာဒိတ်ကဟောကိန်းမဟုတ်ဘူးဗျာဦးဇင်းတို့ protection ဆိုတာအင်္ဂလိပ်လိုပြောတာအမှန်မမှန်ဘူးဗျာဒိတ်ဆိုတာတိုက်ရိုက်သိလို့ပြောတာဒီမှာဗျာဟောကိန်းဆိုတာကတွက်ချက်နေရသေးတယ်။ तू ကတန်းသိတာတန်းသိပြီးတော့ပြောတာ။ဒါတော့ဗမာလိုမှတ်ချင်ရင်တေချာမှတ်ထားကြ။ဤကံမလွဲမုတ်ချဖြစ်မယ်ဆိုတဲ့စကားကိုဗျာဒိတ်လို့ခေါ်တယ်။ဟုတ်တယ်လေ။ဤကံမလွဲမုတ်ချဖြစ်ပါမယ်ဗျာ။အဲဒါတော့ဗျာဒိတ်စကားဆိုတာဘုရားရှင်တွေကသုံးတယ် ဧကံမလွဲ့မုတ်ချဖြစ်ရမယ်စကားမျိုးအဲ့တော့ဗျာတယ်လို့မှတ်တာနောက်တစ်ခုကဒါဘုရုမုတ်တရာဘုရားရှင်လက်ထက်ကဇလန်ကတော့ဒါပဲအကျဉ်းချုပ်မှတ်တာနောက်တစ်ခုသူကအဲ့ဒါကျတော့62ကဘာထက်ဒီဘုရားကလည်းအထက်ကိုပြန်ရတာပေါ့နော်ဟိုနောက်ကိုဘက်ကွာအနေနဲ့ရေးတာလေအဲ့တော့62ကဘာထက်ကြတော့သူက ဖုတ်တဘုရားရှင်လက်ထက်မှာနော်သူသူဇလန်အကျယ်ကအနောက်ထပ်တစ်ခါပြန်လာကျမအကျယ်ပြောမယ် သူကခုနပြောတဲ့ဝိသခါရဝိသခါအလောင်းတဲ့သူကအဲ့မှာလင်မယားဖြစ်ကြရတယ်နော်အဲ့မှာသာစတွေ့တာပဲလင်မယားဖြစ်ပြီးတော့အဲ့မှာဖုဒ္ဒဖရာရှင်ရဲ့ဖေဒူမေဝဲညော်ရင်ပေါ့နော်ညီသုံးပါးကနေသူ့ကိုဝါရင်သုံးလပတ်လုံးစင်ကြိုးပွဲကြီးလုပ်တယ်အဲ့ဒီမှာသူကဗန္ဒာယိဘက်ကနေပြီးတော့စီမံပေးရတယ်မင်းသားသုံးယောက်ကဘုန်းကြီးဝတ်တာကိုသူ့ရဲ့သူ့ရဲ့တပည့်ဆက်သားတွေနဲ့ဘုန်းကြီးဝတ်တော့ယဟန်ဝတ်တကြတဲ့ခါကျတော့အဲ့ဒီဖုဒ္ဒဖရာရှင်ကသူ့ရဲ့အဖေဒူမေဝဲအကိုနော်အဲ့ဒါတော့ သူ့ရဲ့အကိုကြီးဖះရှင်မှာ3လသင်္ကန်းဝတ်တယ်ဒါတော့သူတို့ရဲ့ဗန္ဒာရေးကိစ္စတွေကိုဒီသူ့ကိုလွှဲခဲ့တယ်သူကတထေးဒါတော့ဗန္ဒာရေးဝင်ကြီးလို့ဖြစ်သွားတယ်အဲ့ဒီမှာသူတို့လင်မြန်းတယောက်ကအဲ့ဒီဖះရှင်နဲ့တကွာတန်ခါ9000လောက်ကိုတဝါရင်းလုံးဗန္ဒာရေးကိစ္စမှာတခါတည်းဟိုလည်းလောက်ခဲ့တာအဲ့ဒီဘွားတော့ကလည်းပဲတခါတည်းဒီဒီဒီဝိဒါရင်းပေါ့နော်ဓမ္မဒိန်တာတီတီဟိုအလောင်းပေါ့တထေးကတော့တအားစေတနာကောင်းတယ်တဲ့ဟာသူစေတနာဘယ်လောက်ကောင်းလဲဆို ဟာရှင်မကြီးရဲ့ကျမကိုတစ်ခုလောက်ပေးပါဆိုရင်တောင်းတာတစ်ခုပေးတာနှစ်ခုလေအဲ့လောက်ဒီစေတနာကောင်းတာဒါသူတို့လက်များတွေကအဲ့ဒါလိုစေတနာတရားတရားကောင်းကောင်းနဲ့အဲ့ဒီဘုရားမှာစတွေ့ကြတယ်ပါရမီဖြည့်ပဲနော်ဇလန်အောက်မှာကျယ်လာလိမ့်မယ်ဒါကဒုတိယနော်သူရဲ့ပါရမီနောက်တစ်ခါကသဗ္ဗဘုရားရှင်လက်ထက်ကြတော့ကိကိမင်းကြီးရှိတယ်အဲ့ဒီမင်းကြီးမှာသမီးတော်ခုနှစ်ပါးထဲမှာသူကဆဋ္ဌမမြောက်သူ့နာမည်ကသူတ္တမတဲ့သူရဲ့အဲ့ဒီတော့ကတော့သူ့ရဲ့မင်းသမီးနာမည်သူတ္တမနော် ဒါတော့အဲ့ဒီသူတ္တမဘုရားမှာသူတို့ကသမီးတွေကြီးပဲမွေးထားတာတော်တော်သူကဘိက္ခုနေဝတ်ချင်တာဒါတော့သမီးတွေကဝတ်ခွန်တောင်းတော့နော်ဖေအေကြီးကသမီးတွေချက်ပြီးတော့ခွင့်မပြုဘူးမပြုတာနဲ့သမီးတွေကအဲ့ဒါဆိုရင်ဘိက္ခုနေမမှာမဝတ်ရဘူးဆိုရင်တော့တစ်သက်လုံးပဲအပြိုကြီးလောက်တော့မယ်ဆိုပြီးတော့မှနော်သူတို့ကအဲ့ဒါကိုဗြဟ္မစရိယကောမာရိခေါ်တယ်ကောမာရိဗြဟ္မစရိယအပြိုစင်ဘဝနဲ့နေသွားတာပါတယ်လေ အပြိုစင်ဘဝနဲ့နေပါပါဗျာပါဠိလိုကကောမာရိဓမ္မစရိယပါဗျာပါဠိလိုကောမာရိဆိုကုမာရအပြိုစင်ဘဝနဲ့တစ်သက်လုံးနေသွားတာတိတ်ခါဖို့စောင့်ထင်းပြီးတော့အဲ့ဒီဘဝမှာတော့အခုနပြောလို့တစ်သက်လုံးသူကအသက်တန်းက2000တန်းရှိတယ်အဲ့ဒီသူတို့ရဲ့သက်တန်း2000တန်းလုံးသူကကောမာရိဓမ္မစရိယအကျင့်နဲ့ကျင့်သုံးပြီးတော့နေခဲ့တယ်ပြီးတော့အဲ့ဒီဘဝမှာစားရတော့ပါမသွားဘူးကြောင်းကြီးတစ်ဆောင်လည်းလှုပ်ခဲ့ဘူးတယ်နော်ဗါတယ်လေ ကြောင်းကြီးတက်ဆောင်လည်းလှူခဲ့ပါတယ်အဲအဲ့ဒါအဲ့ဒါကိုပါတော့ကိုမှတ်ထားနော်ဦးဇင်းထဲ့တဲ့ထဲမှာပါမသွားလို့ကြောင်းကြီးတက်ဆောင်လည်းဆောက်ပြီးတော့လှူခဲ့ဘူးတယ်အဲ့ဒီဘဝမှာနော်အဲသူရဲ့ကုသိုလ်လေးတွေသိရအောင်နော်ဆိုတော့ဒါဘယ်ဖရားလက်ထက်လဲကတ္တပဖရားလက်ထက်ပါဗျာကတ္တပဖရားဆိုတာဒီကဘာရောက်လာဒီကဘာမှာဒီဂေါရမဖရားရှင်မပွင့်ခဲ့သူရှိရနော်ဖရားငါးစုပွင့်မှာဆိုတာတတ္တရမြောက်ဖရားကာကုတံဂေါနာကုံကတ္တပတတ္တရမြောက်ဖရားဦးဇင်းတို့ဂေါရမဖရားလေးစုမြောက် ဆိုတော့ဒီဂေါတမဘုရားရဲ့ရှေ့ကကတ္တဗဘုရားရှင်လက်ထက်အဲ့ဒါကြတော့သူကနော်ကိကီဆိုတဲ့ဘေရင်ကြီးရဲ့သမီးတော်ခုနှစ်ပါးမှာစတ္တမမြောက်သမီးတော်ဖြစ်တဲ့နာမည်ကသူဓမ္မာတဲ့အဲ့ဒီဘဝမှာထူခြားတဲ့အားကတော့တသက်လုံးနော်ကောမာရီဗြဟ္မစရိယအကျင့်နဲ့နေခဲ့တယ်ပြီးလို့ရှိရင်ကျောင်းကြီးတစ်ဆောင်ကုသိုလ်ကောင်းမှုလုပ်ပြီးတော့လှူခဲ့တယ်တန်ဃာတော်ရှင်မြတ်တွေကိုဘုရားမှုရှိတဲ့တန်ဃာတွေပေါ့နော်ဒါကနံပါတ်3ဘုရားပေါ့နော်ဘုရားရှင်လက်ထက်နောက်ဦးဇင်းတို့အခုလက်ရှိဂေါရမဘုရားရှင်လက်ထက်ရောက်တဲ့ခါကျတော့နော် သူကတော့သူ့ရဲ့ဘဝကျင်လည်မှုကတော့နတ်ပြည်နဲ့လူပြည်နတ်ပြည်နဲ့လူပြည်အဲ့လိုပဲကျင်လည်နေတယ်ဒါတော့သူကသမဖျက်ရှင်လက်ထက်ပြီးတော့နတ်ပြည်မှာနေနောက်ဂေါရမဖျက်ရှင်လက်ထက်ရောက်တော့နော်လူပြည်မှာလာလူဖြစ်တယ်အဲ့ဒါရာဇဂျိုမြို့တထေးကြီးတယောက်ရဲ့အိမ်မှာနော်တမိဖြစ်နေလာပြီးတော့လူဖြစ်ပါတယ်ဒါတော့အဲ့ဒီဘဝမှာနော်သူတို့တထေးတထေးချင်းပေးစားလို့ဝိသခနော်သူတို့သားနဲ့ရကြပါတယ်နော်ဒါတော့ဝိသခသူတို့သားနဲ့ရတယ် ဝိသကသရတအနာဂံဖြစ်ပြီးတဲ့အချိန်ကမှသူလည်းပဲသူ့ယောက်ျားခွန်တောင်းပြီးတော့သူဘိက္ခုနီဝတ်တယ်တရားအထုတ်တယ်သုံးလေးရက်နဲ့ရန်တာဖြစ်တယ်အဲ့ဒီမှာနည်းနည်းလေးတစ်ခုတိုးမှတ်ခဲ့ပါအောင်ရေးတာတွေကအရေးကြီးနေအတင်းရေးထားတော့သူကနော်အဘိညာဉ်၅ပါးလည်းပါသေးတယ်အဘိညာဉ်၅ပါးဒီမှာပရိသံပိတာ၄ပါးပဲပါနေတယ်နော်အဘိညာဉ်၅ပါးလည်းပါတယ်အဲ့ဒါလေးပါထည့်ရေးထားပါသူ့ရဲ့ဂုဏ်တွေသိအောင်လို့နော်အဘိညာဉ်၅ပါး ဘိညာဉ်ဘယ်နှပါလဲတခါကြီးငါးပါပါဗျာအဲ့တော့ तू မ तू ရန်တာဖြစ်တဲ့ခါမှာရိုးရိုးဟုတ်ရဲ့လားမဟုတ်ပါဗျာမဟုတ်ဘူးเนาะ तू ကပရိတံပိတာပတ္တဆိုတဲ့ဒီ labor အပြင်ပေါ့เนาะပရိတံပိတာပတ္တဆိုတဲ့ရန်တာလည်းရှားတယ်ဒါတော့ပရိတံပိတာပတ္တဆိုပရိတံပိတာ labor လည်းရတယ်အဘိညာဉ်၅ပါးလည်းရတယ်သူရဲ့ theory အပဒံဆိုတာရှိတယ်ရန်တာဖြစ်တဲ့ခါမှာကိုယ့်ရဲ့အထုပ္ပတ္တိကိုကိုပြန်ပြောပြတာငါဘယ်တော့ငါဘာတွေလုပ်ခဲ့တယ်ဘာတွေလုပ်ခဲ့တယ်လို့အဲ့ဒီထက်မှာပါတယ်နော် ဒီနေ့ကလို့ပြောမှဆိုတော့ autography ပေါ့အဲ့ဒါဒီဘေကုဏီတွေကသူတို့ရန်တာဖြစ်ပြီးတဲ့အချိန်ကမှသူဘယ်တော့ကဘလို့ဘလို့စပြီးတော့ဘလို့တွေပါရမီဖြစ်ခဲ့တဲ့ဘယ်ဘဝတွေမှာဘလို့တွေဒုက္ခတွေရောက်ရဘလို့ဒုက္ခဒုက္ခတွေများခဲ့ရတယ်ဘာတွေမှားခဲ့တယ်ဘာတွေလုပ်ခဲ့တယ်အကုန်တံပြန်ပြောပြတာသူတို့ဇာတ်ကြောင်းတွေနော်အဲ့ဒီဟာကိုထေရထေရီဂါထာလို့ခေါ်တယ်ထေရဆိုတာရန်တာတွေပဲပေါ့နော်ထေရီဆိုတာရန်တာမတွေပဲဆိုတော့ဒီနေ့ခေတ်လို့ပြောရင် autography သူတို့ရဲ့ biography ကိုသူတို့သူတို့ဘာသာသူတို့ပြန်ပြောပြတာအဲ့ဒီထက်မှပါတယ် ဒါကြောင့်သူရန်တာမာကြီးဖြစ်တဲ့ချင်းခါမှာတဲ့အဘိညာဉ်၅မျိုးလုံးရတယ်ဒေဝစိတ်ခုဒေဝသောတာနော်ပရစိတဝိဇာနနာအဘိညာဉ်ပုပ္ပေနိဝါဒနုဒ္ဓိအဘိညာဉ်ဒေဣတိဝိဒအဘိညာဉ်လို့အဘိညာဉ်၅မျိုးရှိတယ်နော်အဲ့ဒါလည်းရတယ်ဒါကြောင့်အဲ့ဒီလိုမျိုးအဘိညာဉ်၅ပါးနဲ့ပြိတ္တပိတ္တ၄ပါးဂုံတူးကြီးတွေနဲ့ပြည့်စုံတဲ့ရန်တာမာကြီးဖြစ်ခဲ့ပါတယ်တဲ့ဒါသူ့ရဲ့ဘဝဇာတ်ကြောင့်အချင်းကျုံနော် နောက်တစ်ခါအောက်ကဝိသကအကြောင်းလည်းဖတ်ရအောင်သူတို့သူတို့နှစ်ဦးရဲ့နော်အကြောင်းလေးအဲ့ဒါဖတ်ပြပါအောင်ဗျာဝိသကတတိအတိတ်ဇာကြောင့်လွန်ခဲ့သော62ကဘာထက်ကဖုဒ္ဓဖရာလက်ထက်၌ဗိမေတရမီအလောင်းလျာနှင့်အတူကုသိုလ်များ အကြီးအကျယ်ပြုလုပ်ခဲ့၏ဂေါတမဖရာလက်ထက်တွင်ရာဇဂိုမြို့၌တထေသာဖြစ်လာ၏နောင်တွင် ဓမ္မဒိဏနှင့်အိမ်အောင်ကြ၏မြတ်စွာဘုရားဘုရားဖြစ်ပြီးစမဟာတက္ကရတရားသုံးခုပြာသူလားပြည့်နှင့်ပထမဆုံးအကြိမ်ရာဇဂျိုတို့ကြွလာရာ၌ဗိမေတရမင်းနှင့်အတူလူပေါင်းတသိန်းနှစ်သောင်းကြိုဆိုခဲ့ကြ၏ထိုပထမဆုံးတရားပွဲ၌လူပေါင်းတသိန်းတစ်သောင်းသောတာပန်ဖြစ်ခဲ့၏ထိုထဲတွင် ဝိတာခတထေလဲပါ၏နောက်နေ့တရားပွဲတွင်တက္ကရာရံဖြစ်၏နောက်အခါအနာဂံဖြစ်လာ၏နောက်နေ့ဓမ္မဒိဏလဲတထေကြီးထံခွင့်တောင်း၍ဘိက္ခုနီဝိခဲ့၏မြို့เจ้าတွင်ဧည့်သည်များသဖြင့်တရားအားထုတ်ခွင့်မရပေအဲဒီအဲ့ဒီမှာလေးခဏထားပါဦးနော်သူ့ကိုနည်းနည်းလေးသူ့ story ကရှည်တော့ နည်းနည်းလေးခြုံပြောမယ်သူဝိသခတထေအလောင်းနဲ့ဒါပေမဲ့ဓမ္မဒိန်တာတို့စတွေ့တာကဖုဒ္ဓဘုရားရှင်လက်ထက်မှာတွေ့တာလေစောစောဒုတိယစတိုရီမှာပြောလိုက်တယ်အဲ့တော့အဲ့ဒီအကြောင်းလေးနည်းနည်းပြောမယ်သူကကာတိတိုင်းပေါ့လေဒီနေ့ကတော့ဗာရဏတိနေရာပေါ့ကာတိတိုင်းရဲ့ဘုရင်ကြီးကဇယသေနာတဲ့ ဒါတော့ကျမ်းဂန်ကသူတို့ story တွေကဟိုနားလည်းပါဒီနားလည်းပါ300လောက်ပါတော့တနေရာမှာတော့မဟိန္ဒမင်းကြီးတဲ့နော်ဒါတော့ဇေယတင်နာမင်းကြီးလို့လည်းခေါ်မယ်မဟိန္ဒမင်းကြီးလို့လည်းခေါ်မှာပေါ့လေနော်သူအဲ့ဒီမင်းကြီးကသူကသားတော်၄ယောက်ရှိတယ်နော်သားတော်အကြီးဆုံးကဖုတ်တာတဲ့ကျန်တာကညီ၃ယောက်ပေါ့လေဒါတော့အဲ့မှာဒီဖုတ်တာဆိုတဲ့သားတော်ကမိဖုရားကြီးတယောက်နဲ့ရထားတာသီရိမာဆိုတဲ့မိဖုရားကြီးနဲ့ရတဲ့သား ကျန်တဲ့တော့ကနောက်မိဖုရားတယောက်နေရတာဆိုတော့အဲ့ဒီဖုဒ္ဒဆိုတဲ့သားတော်ကြီးကသူကတော့ထွက်ပြီးတော့ဒီနောက်ဆုံးဖျားပြစ်သွားတာတရားထုတ်ပြီးဖျားပြစ်သွားတာဒါတော့ငါသားဖျားပြစ်တယ်ဆိုတော့ဖေအေးကဖျားအပိုင်စီးထားတာဘယ်သူမှပြည်သူတွေကိုကုသိုလ်ကောင်းမလုပ်ခွင့်မပြုဘူးနော်เจ้าကနေပြီးတော့နန်းတော်ထဲကြွတာတောင်မှလမ်းမှာတင်းနေနေကာထားတာငါငါသားဖျားသူများဖူးပါဆိုလို့ဆိုပြီးအဲ့ဒါလောက်ဝင်တိုးတာညီလေးကမကြိုက်ဘူးနော် ညီတရားလည်းမကျင်နိုင်ဘူးတိုက်ပြလည်းမကျင်နိုင်ဘူးဘုရားဆိုတာလောကသားတွေတို့အားလုံးတို့ပွင့်တာဘုရားမောင်ပိုင်စီးထားတယ်ဆိုပြီးတော့သူ့ညီရင်းတွေကလည်းသူ့ညီတွေကလည်းမကြိုက်ဘူးကျန်တဲ့လူတွေကလည်းမကျင်နိုင်ဘူးတိုက်ပြရအဲ့ဒါနဲ့အဲ့ဒီညီကို၃ယောက်ကနေတိုက်ပြနေကြိတ်ပြီးတော့တိုင်ပင်တယ်တို့တို့တွေဘုရားဖူးရအောင်တခုခုတော့လုံးမဖြစ်မယ်ဆိုပြီးတော့ဘလို့လုပ်လဲဆိုတော့မင်းတို့ကနေဆက်မှာသွားပြီးတော့သဘုံထားသဘုံထကြအောင်ဆောင်းနော်သဘုံထကြအောင်ဆောင်းလို့ရှိရင်ငါတို့ပဲလာပြီးတော့နှိမ်နေရမှာဒါတော့ အဲ့ဒီခါကျလို့ရှိရင်အောင်ပွဲရတဲ့ရတဲ့ဘယင်းတို့ရဲ့ထုံးစံအရဆုလက်တော်တစ်ခုပေးတယ်အဲ့ဒီခါကျမှဒုတိဖျောက်ဖူးခွတောင်းမယ်ဆိုပြီးတော့အကြံနဲ့လှုပ်တာအကြံနဲ့လှုပ်တော့အဲ့ဒါမှာဟိုးကနေစွန်နေပြားတခါတည်းနော်အဲ့ဒီဒေတာတွေမှာတခါတည်းသဘုံထကြည့်အောင်ဆောင်းဟိုလှုပ်ပြဒီလှုပ်ပြလှုပ်တော့ဟာတခါတည်းထုံးစံကဒါအဲ့ဒီနေစားပဲစားတွေကနေဟာဘယ်ဖျားကျွန်တော်မျိုးတွေနေမျိုးတွေသဘုံထပါပြီဆိုတော့နော်အဲ့ဒီမှာအဲ့လိုတွေနော်တိုင်းကြီးကပြန့်လာတဲ့ခါကျတော့သူသားတွေပြောတယ်မင်းတို့ကအိပ်ပျော်နေကြတာလားတဲ့နားမပါဘူးလားတဲ့အမဟိုထဲမှာ တပုံတွေထနေတယ်ဆိုတာမင်းတို့မသိဘူးလားတဲ့သိပါတယ်တဲ့သိရင်ဘာလုပ်နေကြလဲတဲ့အမိန့်ကမကြသေးဘူးလေဆိုတော့အဲ့တော့ကောင်းပါပြီတဲ့ရှင်မင်းကြီးကအမိန့်ရှင်သွားပြီးတော့နှိမ်နှိမ့်လိုက်ပါမယ်ဆိုတော့သူတို့ရောက်သွားတော့ပြီးသွားတော့ဘာမှမဟုတ်ဘူးသူတို့နဲ့သူတို့လောက်တာလုံးတဲ့ခါကျတော့ဟာတပင်းကြီးသဘောကျခေါင်းတွေပွတ်သူသားတွေငါသားတွေတော်တယ်ဆိုပြီးတော့ကင်ငါသားတွေမင်းတို့လိုတာဆူတောင်းထုံးစံတက်ပေးရတာကိုနော်သူကရူဝရူဝဆိုတာရှိတယ်အဲ့တော့နော်သားတွေကသုံးယောက်လုံးကညီပြီးတော့မှဘာစုမှမလိုချင်ဘူးဘာမျိုးစားပဲစားနေစားမှလည်းမလိုချင်ဘူး အကိုကြီးဖះကိုကုသပြုကိုလှုပ်တာအဲ့ဒီဆူတော်မပေးနိုင်ဘူးမင်းတို့ဒီပြင်းဆူတော်ဖះတော့ငါမပေးနိုင်ဘူးတဲ့အားတဲ့အဖေကလည်းတဲ့မင်းမသစ္စာလူမဂရိတဲ့အဲ့ဒါမပေးမယူဘူးတဲ့ဒါတွေကလည်းအကြခိုင်တော့ဒါဆိုလို့ရှင်ပေးမယ်တဲ့မင်းတို့ရေအကန့်အသတ်နေပဲတောင်းတယ်အချိန်ကန့်သတ်ခြင်းနဲ့တောင်းဆိုတော့ခုနှစ်နှစ်တဲ့အားများတယ်နောက်တော့ဈေးဆရာကခုနှစ်နှစ်ကနေ6နှစ်9နှစ်4နှစ်3နှစ်နှစ်နှစ်တစ်နှစ်ဖေးရမေးဘူးနောက်တော့အဲဒီက9လ6လ9လ4လ3လကြာမှရတယ်နော်3လပြုတ်ွက် ရပြီဆိုတဲ့ခါကျတော့ညီကိုတွေတိုင်းပြည်တိုင်းပြည်နဲ့တိုင်ပင်ပြီးတော့ရပြီဆိုတော့ပြောပါပါအဲ့ဒီမှာနော်ဒီလူပွဲကြီးလုပ်မယ်ဆိုပြီးတော့သူတို့နေတာနယ်ပဲဆိုတော့နယ်ပြနယ်ပဲမြို့မှာဘုရားကို၃လပတ်လုံးသူတို့ရှိမှသတင်းသုံးဖို့ရှောက်သူ့အကိုပဲနော်သူတို့ကွန်လိုင်းလည်းဖုန်ကြီးဝက်မယ်ရဟန်းဝက်မယ်ပြီးတော့သူတို့သူတို့ရလက်အောက်ကစက်သားတွေလည်းပဲတထောင်နော်တင်ငန်းဝက်ကြမယ်အတူတူအဲ့တော့အဲ့ဒီကိစ္စတွေမှာရဟန်းဘောင်းကတပြည်လုံးက9000လောက်ရှိတယ်ပြောတယ်9000လောက်ဆိုတော့အဲ့ဒါတွေအကုန်ပဲမှာ ဒါကြီးကို3လပတ်လုံးဆုံးကတ်မယ်ဆိုစဉ်းစားကြည့်လူတွေလူလဲတောင်းချီလို့တာပဲနော်လူတွေလဲတောင်းချီလို့တယ်ဒါတော့အဲ့ဒီပွဲကိုဒီ3လကိစ္စလုပ်ဖို့အတွက်ကိုအမတ်2ယောက်တယောက်ကအတွင်းဝင်တယောက်ကဗန္ဒာရေးမှုအဲ့ဒါခန့်ရတယ်နော်ခန့်တော့အတွင်းဝင်ကတော့နေရာထိုင်ခင်းပြည်စုံအောင်နော်ဆုံးကတ်တဲ့နေရာတွေမှာအကုန်တာဝန်ယူပေးရတယ်ဗန္ဒာရေးဝင်ကြီးကဒီ3လစာအတွင်းမှာနော်လိုအပ်တဲ့ဗန္ဒာတွေကိုသူမင်းသား3ယောက်ရဲ့ကိုစားသူတို့ရဲ့ဗန္ဒာတိုက်တဲ့နေနော်သူကဟိုဘာခေါ်မလဲဗန္ဒာရေးမှုဆိုတော့ ဒီနေ့ကတော့ treasurer ပေါ့နော်အဲ့ဒါလုပ်ပြီးတော့မှထုတ်ပေးရတယ်အမှန်တော့သူကတထေးပါသူ့ကိုယုံကြည်ပြီးတော့မှသူ့ကိုခန့်တာအဲ့ဒါကဝိတာကတထေးအလောင်းလို့လည်းမရအဲ့ဒါလိုလုပ်တော့၃လပတ်လုံးလုပ်တဲ့ခါမှာစိုးစိုးအတွင်းဝင်ကဘာဖြစ်လာလဲဆိုဒီဘုန်းကြီး9000ကိုရန်တာရန်နေ9000ကိုနော်စွန့်ကပ်ဖို့ဆိုတာလွယ်တာမဟုတ်ဘူး၃လဆိုအဲ့ဒါတော့သူ့နယ်ပြန်ပြီးတော့သူ့နယ်လူတွေခါရဲခေါ်ချလာတာခေါ်ချလာပြီးတော့အဲ့မှာဆွနေချစ်ကြပြူကြအလှည့်ကြတော့ရှိကျင်တော့ရှိပါလိမ့်မယ် ဒါတော့နော်ဝတ်တာအဝတ်အထည်တွေရောသူ့အနေသူလိုတာတွေရောနော်တိုင်းပြည်ကနေပြီးတော့ခါတဘေးမင်းသားတွေရှေ့ကနေပြီးတော့တိုင်းပြည်အစိုးရနော်သူတို့မင်းကြီးမင်းသားတွေရှေ့နေရတဲ့အစားတောက်တွေလည်းကောင်းကောင်းဆိုတော့ကြာတဲ့ခါကျတော့အဲ့ဒီစွန့်ချစ်ကတ်တဲ့အဲ့ဒီအတွင်းဝင်ရဲ့အမျိုးတွေကဘာဖြစ်လဲဆိုတော့တချို့ကြတော့မစားဘူးမတောက်ဘူးတော့စားကျင်တောက်ချင်းစိမ့်နေခိုးကြဖွက်ကြဝက်ကြနော်အဲ့ဒီလိုတွေဖြစ်လာအဲ့တော့စွန့်ချစ်တဲ့ဘက်မှာဝေယဝဆတ်လုပ်တဲ့ဘက်ကနှစ်မျိုးကွဲသွားတယ်တချို့ကစေတနာပါပါတဏ္ဍာရှင်းရှင်းလောက်ကြတယ် တချို့ကကောက်ကျစ်ပြီးတော့မှနောက်ဆုံးခိုးကြဝက်ကြကိုယ်တိုင်လည်းစားကြသူတို့နောက်ကပါလာတဲ့ကလေးတွေလည်းနော်တခါတည်းရွာပြောင်းသူတို့ပြောင်းလာတော့ကလေးတွေစားကြတော့ကလေးတွေလည်းတခါခိုးကျွေးအဲ့လိုတွေဖြစ်တာကနေအာကုသူတွေဖြစ်ကုန်တာနောက်ဆုံးကြတော့အဲ့မကောင်းတဲ့အကောင်တွေကဘာဖြစ်လဲဆိုတော့ဘုန်းကြီးတွေဆွန့်ကတ်တဲ့ဆွန့်ချစ်တဲ့ယုံနေဟိုဆွန့်ကတ်တဲ့မန္တတွေထိုးထားတဲ့မန္တကြီးတွေမိရှုပြတာအဲ့ဒီတော့ဒီဘဝဇလန်းနော်သူတို့နှစ်ခု꿰သွားတယ်နော်ဒီ စောစောပြောတဲ့ညီကိုနဲ့တကွသင်္ကန်းဝတ်သွားကြတယ်သူရဲ့စစ်သားတွေပေါ့နော်စစ်သားတွေတထောင်ရဲ့သူတို့ညီကို၃ယောက်ရဲ့ဒါတစ်ခုတစု ပြီးတော့မှအဲ့ဒါကိုတာဝန်ယူပေးရတဲ့အတွင်းဝင်ကအတွင်းဝင်ရဲ့သူ့ရဲ့နေစားစစ်ကောင်းရှိတဲ့နေစားတွေရဲ့ကတစုပြီးတော့မှဗန္ဒာရင်မှုလင်မယားကတစုအဲ့ဒီလူတွေအကုန်လုံးကနှက်ပြစ်တက်သွားတယ်နော်အဲ့ဒီလူအကုန်လုံးနှက်ပြစ်တက်သွားတယ်အေးနော်ဆုံးနေဟင်းနေခိုးစား နော်ဘုန်းကြီးကရန်တာတွေနဲ့လူမဲ့ဟာတွေဒီဟာတွေကတ်မဲ့ဟာတွေခိုးစားကြခိုးကြဝက်ကြပြူကြနောက်ဆုံးအလူမန်တက်တွေဆွန့်ချစ်တဲ့တင်းကုတ်တွေပါမိရှို့တဲ့ဖွဲ့ငရဲသွားတယ်ငရဲသွားတာနော်နှစ်စုခွဲမသွားဘူးလားခွဲသွားပါလေဗျာနှစ်စုခွဲသွားပြီအဲ့တော့ငရဲရောက်တဲ့ဟိုကတော့နတ်ပြည်ရောက်တာနတ်ပြည်ကိုတခုပြီးတခုတခုတော့တော့နတ်ပြည်ပြီးနတ်ပြည်နတ်ပြည်ပြီးနတ်ပြည်နတ်ပြည်နတ်ပြည်တဖွဲ့တော့ပေါ်တက်သွားလေအောက်ဆင်းတဲ့ဖွဲ့ကြတော့လည်းငရဲတခုပြီးတခုတခုပြီးတခုတော့တခါလေငရဲတွေလည်းအများကြီးပဲငရဲတွေလည်းအများကြီးပဲ နော်အမျိုးစုံရှိတယ်အဲ့တော့အဲ့မှာ decimal တစ်ဆက်တော့ငရဲတစ်ခုတစ်ခုတစ်ခု transfer လုပ်လုပ်ပြီးတော့မခံနေရတာနော်ထောင်ထောင်ထောင်ပြောင်းတယ်လို့ပဲထောင်သားတွေထောင်ပြောင်းတယ်လို့ငရဲပြောင်းပြောင်းခံနေရတာဘယ်ကြမှာပေါ်လာတယ်လဲဆိုတော့ဝိဇ္ဇနိုဂေါတမမြတ်စွာဘုရားရှင်ရဲ့ရှေ့ကကတ္တဗဘုရားရှင်လက်ထက်ကြမှာသူတို့ကငရဲတက်တန်းကုန်ပြီးတော့ငရဲကခံလောက်တဲ့အပြစ်ကမရှိတော့လို့နော်ပိတ်တာဖြစ်နေလူပြည်ရောက်လာ လူမဖြစ်ဘူးဘာဖြစ်လို့မဖြစ်သေးလဲဆိုလူဖြစ်လောက်လည်းမစင်ကြယ်သေးဘူးငရဲမှာခန်းလောက်လည်းအပြစ်ကမကြီးတော့ဘူးအဲ့ဒါကြောင့်မလို့နော်ဒါတော့သူပိတ်တာကြီးဖြစ်တော့ဟာစားမယ်တော့မယ်ညမယ်ထဆင်းရလိုက်တာဒါနဲ့နောက်တော့သူတို့နဲ့အတူတူနေတဲ့ဒစေပိတ်တာတွေပေါ့လေအဲ့ဒီပိတ်တာတွေဖွဲ့ရသူတို့ဆွေတွေမျိုးတွေကုသကောင်းမှုလုပ်ပြီးလို့ရှိရင်ကြွကြွသွားကြတယ်ပျောက်ပျောက်သွားတယ်ဒါနဲ့ကသဗ္ဗဘုရားရှင်နဲ့အဲ့ဒီပိတ်တာတွေနဲ့နော်ထိတ်တိုက်သွားတွေ့တော့ဘုရားကိုမေးတယ်မြတ်စွာဘုရားတပည့်တော်တို့ကသူတို့လိုဘယ်တော့လွတ်မလဲဆိုတော့ကသဗ္ဗဘုရားရှင်ကနော် ဒီတရားဦးစင်းခဏနာဟောနေတာအတုပါတိုင်းဟောနေတာအဲ့တော့ကြည့်လိုက်တော့သူတို့ကနော်အခုမကြွသေးဘူး तू तू ဖះနဲ့တွေ့တယ်နော်ဒီပိတ်တာတွေဖះနဲ့တွေ့တယ်ဖះမချွတ်နိုင်ဘူးအဲ့ဒါနဲ့ဖះတခါ transfer ပြန်လုပ်ရတယ်အေးမင်းတို့ဟိုး90နဂဘာထက်တုန်းကမင်းတို့ရဲ့ဆွေမျိုးကနော်ဒီမင်းတို့ရဲ့အမျိုးကအဲ့ဒီတုန်းကနော်အတွင်းဝင်ကြီးဖြစ်ခဲ့တယ်ကုသိုလ်ကောင်းမှုတွေလုပ်ခဲ့တယ်အဲ့ဒီအတွင်းဝင်ကြီးကနော် ငါပြီးရင်နောက်ပွင့်မယ်ခေါရမဖြတ်စီလက်တွေ့ကြံသူကဘိမေတာရာမင်းဆိုတာဖြစ်မှာဒါတော့ဘုရားနေတွေ့တဲ့ခါကျရင် तू ကြောင်းကြီးလှူလိမ့်မယ်ကုသိုလ်ကောင်းပြီးလှုပ်လိမ့်မယ်အဲ့ဒီခါကျရင်မင်းတို့အဲ့ဒီခါကျမှလွတ်မယ်လို့ဂျာရိတ်ပေးလိုက်တာဟာပြောလိုက်တာမနေ့ဖြစ်မဖြစ်တော့မယ်အတိုင်းပဲဘုရားပွင့်တော့မယ်အတိုင်းပြောလိုက်တာအဲ့ဒါနဲ့စောင့်လာတာဒီဘုရားပွင့်တယ်နော်ခေါရမဘုရားပွင့်ခေါရမဘုရားပွင့်တဲ့ခါကျသူတို့ကဒီရာဇီချုပ်ဘက်ကိုလာပြီးတော့စောင့်နေကြပြီဒါတော့ဒီဘုရားနှစ်စုကြမှာအန္တရကတ်ဆိုတာရှိသေးတယ်ဗါတယ်လေ အန္တရာကပ်ပါဗျာအန္တရာကပ်ဆိုတာဂျာဘုရားနှစ်ဆူဂျာမှာခြားထားတယ်ဟိုဘက်ဒီဘက်နော်ဘုရားနှစ်ဆူရဲ့ကာလာချင်းမတူအောင်လို့ခြားတဲ့အန္တရာကပ်ဂျာဂျာတဲ့ကပ်အဲ့ဒါရကပ်ကဘာကြီးကလည်းအဝေးကြီးပဲအကြီးကြီးပဲအဲ့ဒီကပ်ကြီးတစ်ခုလုံးခြားသေးတယ်ဒါကိုပါဠိလို့ဆိုဗုဒ္ဓန္တရာကပ်လို့ခေါ်တယ်ဘုရားနှစ်ဆူဂျာမှာဟိုဘက်နဲ့ဒီဘက်နဲ့မဆက်အောင်လို့ဂျာကနေ buffer zone လို့ခံပေးထားတာနော်ဇုံတစ်ခုခံပေးထားတာအန္တရာကပ်ဂျာကာလာကပ်ကြီး ဓာကြီးချအောင်ပါပြီးမှဒီဒီဘက်ကာလကိုရောက်မယ်ဒါဒီဘက်ကာလလည်းအကြိုက်ဆောင်ရတယ်ပြီးမှဖျားပွင့်တာဒါတော့အဲ့ဒီအန္တရကကြီးကျော်လို့ဒီဖျားလက်ထက်ရောက်လို့ဖျားပွင့်ခေါရမဖျားပွင့်တဲ့ခါကျတော့သူတို့ရဲ့ဆွေမျိုးကလည်းပဲရာဇီကျော်မှာအခုဗေမေတရာမင်းရဲ့လို့ဖြစ်နေပြီဖြစ်နေတော့ဟောဂေါရမမြတ်စွာဘုရားလည်းတော့နော်တော့ထွက်ပြီးတော့မှအခုဖျားဖြစ်ပြီဆိုတော့သူတို့သူတို့ဆွေတွေမျိုးတွေကနော်ဒါဟိုထဲလောက်တော့မှာကိုကုသိုလ်ကောင်းမလုပ်မှဆိုရာဇီကျော်နားမှာလာဆောင်တယ် ဒါတော့မြတ်စွာဘုရားကအဲ့မှာဘုရားဖြစ်တော့မာတက်ကရ103ခုမှာဘုရားဖြစ်တယ်ဘုရားဖြစ်ပြီးတော့ဘုရားဖြစ်ပြီးတော့အဲ့ဒီဟွာကဗာဒနတိကိုသွားပြီးတော့ပိဿဝဂီ9ခုတရားဟောတယ်ဒါအလုံးသိပြီးသားနော်ဒီဇလန်မှန်ပါအဲ့တဝါရင်းလုံးဗာဒနတိမိကရောင်တော်တယ်မှာဝါရင်းတဝါဆိုတယ်ဒါတော့အဲ့ဒီဝါရင်းမှာယတ္တသူတို့သားငါသူယတ္တသူတို့သားရဲ့သူတငယ်ချင်း90ရဲ့ကိုချစ်ချွတ်တော့ပိဿဝဂီ9ဦးရဲ့ယတ္တသူတို့သားနဲ့တကွတငယ်ချင်း90ပေါင်း9နဲ့90နဲ့ပေါင်း 55ပါဗျာ55เนาะအဲ့တော့အဲ့ဒီမှာအဲ့နော် no sorry ဟိုတငယ်ချင်း55ရောက်တငယ်ချင်း55ရောက်နဲ့9နဲ့ပေါင်းရမယ်တငယ်ချင်းကသူနှစ်အပါဝင်55ရောက်ဆိုတော့ပင်စောက်က9ဦးက9ပါးရဲ့သူတို့ပေါင်းလိုက်တော့60အဲ့ဒီ60သောယဟန်တွေကဝါကျွတ်တဲ့ယဟန်တာတွေဖြစ်ကုန်ပြီဒါတော့သူတို့ကိုသာသနာပြုလှုပ်ပြီးတော့မြတ်စွာဘုရားကဘုရားပွင့်တဲ့ဒီအိန္ဒိယမှာကိုဗုဒ္ဓဂါယာနေရာကိုပြန်ပြီးတော့ဗာရာဏသီကနေအရှုပ်ပြန်လာခဲ့တယ်နော် အရှိပြန်လာပြီးတော့အကြောင်းကိစ္စပါလဲဆိုရင်ဒီဖျားပွက်တဲ့နေရာမှာနေရဇာမြက်ကန်းရုပ်ရှိတယ်အဲ့ဒီနေရဇာမြက်ကန်းရုပ်မှာနော်ရသက်ညီနောင်ရှင်တထောင်ဆိုတာကြားဘူးတယ်မဟုတ်လားမကြားဘူးပါဗျာဘုဒ္ဓဝင်တော်တော်ကြည်တယ်ကလေးတွေနဲ့အတူဘုဒ္ဓဝင်ဖြေခိုင်းအောင်မှနဲ့တူတယ်နော်အဲ့တော့ဗမာပြည်နေတော့ကမဲလမှုဘုရားမရောက်ဘူးထင်တယ်မဲလမှုဘုရားမှာရသက်ညီနောင်ရှင်တထောင်အယုတ်တွေရှိတယ် နောက်တစ်ခါပြန်သွားကြည့်အောင်နော်အဲ့တော့အဲ့ဒီရသင့်ညီနောင်ကဒီနေရစရာမြက်ကမ်းရုံမှာသူတို့ကနော်သူတို့ကလည်းပဲအဲ့ဒီဒီနော်အခုနကမင်းသား၃ယောက်နဲ့သူ့ရဲ့တပည့်ဆက်သားတစ်ထောင်နော်ဖုတ်တာဖျက်ရှင်လက်ထက်မှာသင်္ကန်းဝတ်ခဲ့တော့ဆိုတာမှတ်မိတယ်မလားပြပါဗျာအေးသူတို့ကလည်းနတ်ပြည်ကနေပြီးတော့လူပြည်ဆင်းပြီးရာဇီကျုံမှာဗြဟ္မဏအမျိုးအနွယ်မှာဖြစ်တာ အရွယ်ရောက်တော့သူတို့တောထွက်ပြီးတော့ရသေတွေဝတ်တယ်ရသေဝတ်တော့အကိုကြီးမှာတပည့်900ညီအလတ်မှာတပည့်300အငယ်ဆုံးမှာတပည့်200အလုံးပေါင်းစုစုပေါင်းဟဲ့300 900ရ300ရ200ရပေါင်းတော့1000လေးတကာအမှန်ပါဗျာတင်ရှားကတော့တင်လေချာလေးပဲနေတူတယ်ကြည့်ရတာအဲ့ဒါအဲ့ဒီတထောင်တော့တပည့်တခြားမဟုတ်ဘူးဘုရားဖျက်ရှင်လက်ထက်တုန်းကနော်သူတို့သူတို့ဒီမင်းသားသုံးယောက်နဲ့အတူတူက သင်္ကန်းဝတ်ခဲ့တဲ့စစ်သားတွေအဲ့ဒီစစ်သားတွေကဒီဘဝကျတော့သူတို့ရဲ့တပည့်တွေဖြစ်ပြီးတော့မှရသစ်တွေလောက်ဝဲကြတာလောက်ဝဲတော့အဲ့ဒီရသစ်ညီနောင်၈000ကိုဘုရားကချွတ်ဖို့ရန်အတွက်ဒီဘက်ကိုပြန်တက်လာတာနော်အဲ့ဒီတော့ရသစ်ညီနောင်၈000ကို3လချွတ်ရတယ်ဟွာချွတ်ပြီးတော့ထွက်လာတာနော်တရင်ချွတ်လာပြီးနေပြီးတော့ထွက်လာတော့တစောင်းမုံလာပြီးနဒေါ်လာပြီးပြာသူလာပြီးအထိတခါကြီး3လကြာဘလောက်ကြာလဲ 3လပါဗျာ။ကိုပေါင်းထောင်ချီပြီးတော့ပြပြီးတော့ခြေချွတ်ရတာ။နော်။3လကြာတော့အဲ့ဒီရတိညင်အောင်ရှစ်တထောင်ကို3လကြာအောင်တရားတကိုးပေါင်းမျိုးစုံပြပြီးတော့မှအဲ့ဒီနေရဇရာမြက်ကမ်းရိုးမှာသူတို့ကိုခြေချွတ်တာ3လကြာတယ်။နော်။ဒါတော့ပြာသူလာပြကြတော့အဲ့ဒီမှာအဲ sorry အဲဒီဆောင်မလို့ပြာသူလာပြောတယ်။ပြာသူလာပြကြတော့သူတို့တွေကနော်ဒီကျွတ်ကျွတ်ကြတဲ့ခါကျတော့ကျွတ်တန်းဝင်ကြတဲ့ခါကျတော့ သူတို့ကိုနောက်ဆုံးတရားတစ်ပုဒ်ဟောရသေးတယ်ရဟန္တာဖြစ်ဖို့အဲ့ဒါကဂရာတိသလို့ခေါ်တယ်ဗုဒ္ဓဖျားပွင့်တဲ့နေရာနဲ့အဲ့ဒီနဲ့6မိုင်လောက်ဝေးတယ်အဲ6ဖလောင်တင်တယ်အဲ6မိုင်လောက်မသိအဲ့လောက်ဝေးတဲ့အမှာကြောက်တုံးကြီးပေါ်မှာဖျားထိုင်ပြီးတော့ဟောခဲ့အာဒိတသုတ်တံဆိုတာရှိတယ်နော်အာဒိတဆိုတာမိလောင်တာပြောတာအဲ့တော့အဲ့ဒီသုတ်တံကိုဟောလိုက်တော့အဲ့ဒီရန်တာခုနကပါရမီဖြည့်ခဲ့ကြတဲ့စစ်သားတထောင်ပေါ့သူတို့ဆရာ၃ယောက်နဲ့သူတို့ဆရာ၃ယောက်ကရသိညီအောင်၃ဖြစ်သွားတယ်သူတို့ကိုတရားရရန်တာဖြစ်အဲ့ဒီရန်တာ နော်သူတို့အားလုံးပေါင်း1000ဖြစ်သွားအဲ့1000နဲ့အတူတူကပြာသူလာပြည့်နေမှာရာဇကြိုကိုကြွသွားတာဘယ်ကြွရာဇကြိုကြွပါတယ်ဗျာအေးသူကခရာတိတဆိုတဲ့ဖျားပွက်တဲ့နေရာနေပြီးတော့ရာဇကြိုကိုကြွတယ်ဝေးသေးတယ်အဲ့တော့ဘာကြောင့်မလို့ရာဇကြိုကိုကြွတယ်လဲဆိုရင်ဖျားက တောထွက်လာတော့ရာဇကြိုဘက်ကိုရောက်တဲ့ခါကျတော့ဘေမေတာရာမင်းနဲ့တွေ့တယ်နော်ဇလန်တူတူပြောရရင်တော့ရှင်နော် သူကအရှင်ဘုရားဘုရားဖြစ်ရင်ဒီပြီးတော့တိုက်ပြည်ကိုပထမဆုံးကြွပါဘုရားလို့ရှောက်ထားတာရှိလို့အဲ့ဒီ promise ပေးထားတာဒါအဲ့ promise ကိုကြည်အောင်လို့နော်ဘုရားကအဲ့ဒီရသိညီနောင်ရှစ်တထောင်ကနေပြီးတော့ရန်တာဖြစ်တဲ့ရန်တာတထောင်နဲ့ရာစီဂျိုကိုကြွတာဆိုတော့အဲ့ဒီအဲ့ဒီတထောင်နဲ့ဟိုကဘယ်နှစ်ရောက်လဲဆိုလို့ရှိရင်ပြာသူလပြည့်နေမှာရောက်တယ်ဘယ်နှစ်လဲပြာသူလပြည့်နေပါပြာသူလပြည့်နေမှာရောက်တာနော်ပြာသူလပြည့်နေမှာရောက်တော့အဲ့ဒီနေ့မှာ ကြောင်းမရှိဘူးမရှိတော့ရာဇီယိုမြို့ရဲ့အပြင်ဘက်မှာသူကထန်းတော်ထဲမှာသတင်းသုံးရတယ်ဒါတော့အဲ့ထန်းတော်ထဲမှာသတင်းသုံးတဲ့ခါကျတော့အဲ့ထန်းတော်ထဲမှာရောက်ပြီလို့သိတဲ့ခါကျတော့နော်မြို့တွေကလူတွေလည်းဟာဖျားပွင့်ဖို့ကောလာဟလတွေလည်းဖြစ်ခဲ့တော့ဟာဖျားပွင့်ပြီးတော့ဗာရဏသီသွားတဲ့ဗာရဏသီကနေကဒီဘက်ကိုပြန်တက်လာတယ်နော်နေရဇာမြေကမ်းရုံမှာသတင်းသုံးနေတယ်ဟာတို့အခုတော့တို့မြို့ကိုရောက်ပြီးအဲ့ဒီလိုပြိတ္တတရားဝင်စားနေတဲ့အချိန်ကမှာမြို့တဲကလူပေါင်း3သိန်း2000ထွက်ပြီးတော့မှ အဲ့ဒီထန်တော်တွေသွားပြီးတော့မှဘုရားရှိခိုးသွားကြောကြအဲ့ဒီပွဲမှာလူပေါင်းတသိန်း2000နဲ့မှာနော်ဘိမေသာရမင်းလည်းပါတယ်ဝိသခတတိလည်းပါတယ်သူတို့နှစ်ယောက်ကဒီဘိမေသာရမင်းနဲ့ဝိသခကအသက်တူသူတို့ကအသက်တူတယ်အသက်တူတဲ့ခါကျတော့သူတို့အခုအသက်30လောက်ရှိပြီနော်သူတို့ကရင်းလဲရင်းနေတော့သူတို့အဲ့ဒီထက်မှာပြိတ္တထက်မှာပါပြီးတော့သူတို့တရားနာတော့အဲ့ဒီပထမဆုံးသောတရားပွဲမှာလူတသိန်း2000မှာလူတသိန်းနဲ့1000က သောတာပန်ဖြစ်တယ်တဲ့ဒကာကြီးဘယ်လောက်လဲတသိန်းတောင်သောတာပန်ဖြစ်ပါတယ်ဗျာတွေ့လားတသိန်းတောင်လူဘုန်းကြီးတပားမပါဘူးတွေ့လားဒကာအာမငယ်နဲ့ဒီမှာပထမဆုံးတရားပွဲအကြီးဆုံးတရားပွဲနော်သွားတာက တသိန်း2000သွားတယ်တသိန်း1000သောတာပန်ဖြစ်တယ်ကျန်တဲ့1000ကတော့ဟိုတရဏဂုံတည်သွားတယ်အဲ့ဒီတရားပွဲထဲမှာနော်ဘိမေသရမင်းလည်းပါတယ် ဝိသကတတိလည်းသောတာပန်ဖြစ်တဲ့တည်းပါတယ်နော်အဲ့တော့အဲ့ဒါတော့နောက်တရားပွဲတစ်ခုမှနာတော့နောက်ထပ်တစ်ခါတဂရကံထက်ဖြစ်တယ်ဒီကြားထဲမှာတော့သူတရားအထုတ်တာကုသလုပ်တာတွေရှိမယ်ပေါ့နောက်နောက်တစ်ချိန်သောကာလမှာအနာဂံဖြစ်တယ်ဆိုတော့သူဘယ်နှဆင့်ရောက်သွားပြီလဲ30ရောက်ပါပြီခင်ဗျာ30ရောက်သွားပြီဒါကြောင့်မလို့ဝိတာခတတိညံတက်လောက်မကောင်းဘူးညံတက်လောက်မထက်ဘူးအနာဂံဖြစ်ဖို့အတွက်တဆင်ချင်းမတက်ရဘူး တက်ရပါလေဗျာစညစ်တက်သွားတာညံကောင်းရင်တချို့ကြတော့နော်30ကိုတခါတည်းတက်တာရှိတယ်40တခါတည်းတက်တာရှိတယ်ဒါတော့သူ့လို့ဝိဇ္ဇာကတစ်ထည့်လို့တစ်ဆင့်ချင်းတက်ရတာလည်းရှိတယ်နော်တစ်ဆင့်ချင်းတက်ရတာလည်းရှိတယ်အဲ့တော့သူကဒီเจ้าသွားတရားနာကုသိုလ်တွေလုပ်မပေါ့လေတင်နေသောအခါကာလမှာဒီသောတာပန်ဖြစ်တဂရကံဖြစ်ပြီးတော့အဲ့ဒါတရားတွေအထုလုံနေတော့သူကเจ้าသွားတရားနာအဲ့ဒီ သူဥပုပ်နေတယ်ဆိုရင်ရှေ့ကတုန်းကကြောင်းမှနာကြောင်းမှပဲအိတ်တဲ့သဘောတနေကုန်ကြောင်းမှနေတယ်ညတရားနာနောက်တစ်နေ့မိနစ်မှပြန်တဲ့သဘောအဲ့တော့ဥပုပ်သွားဆောင်နေမှာပါသူကဒါတော့နောက်တစ်နေ့တရားနာတော့အဲ့ဒီတော့ तू ကတဂရကံကနေအနာအဲ့ဒီညမှာအနာကံဖြစ်သွားပြီတရားနာရင်အနာကံဖြစ်တော့နောက်တစ်နေ့မိနစ်ကျတော့အိမ်ကိုပြန်လာတယ်ပြန်လာတဲ့ခါကျတော့ तू ကနော် तू တတိကတော်ကြီးက तू ပြန်လာတဲ့အချိန်ကိုဗရင်ဘောက်ကနေစောင့်နေတယ်ကြည့်ပြီးတော့မှပေါ့နော် ဒါတော့မြင်ပြီဆိုတာနဲ့လမ်းထက်ကိုရောက်လို့လမ်းမြင်ရပြီဆိုတတိကတော်ကြီးကနော်သူတို့ရဲ့ဗိမာန်ကြီးရဲ့ရှေ့လေကာဦးထိပ်ပေါ့နော်ဆောင်းတန်းထိပ်ကိုဆင်းပြီးတော့တတိကတော်ကြီးကလေလက်ကန်းကန်းပြီးတော့ကြိုတယ်နော်အိမ်ထဲဝင်တဲ့ကအတူတူလက်ကလေးတွဲဝင်လာကြအဲ့ဒါလိုကြိုးစုံနေကြအဲ့ဒီနေ့တရားတရားနိုင်ပြန်လာတဲ့ခါကျတော့ဟောတော့ကတော့ဟာပြုံးပြုံးရွှေချင်းဟိုကြည့်ဒီကြည့်နေနော်ပြန်လာဒီနေ့ကျတော့ဘုန်းကြီးတပါးလိုပဲခေါင်းကလည်းအောက်ဆိုင်လို့အိမ်တွေကငြိမ်ငြိမ်သက်သက်နဲ့ပြန်လာတော့ဟမ်ဒီနေ့ကတော့တတိကြီးပြန်လာတာတမျိုးပဲနော် ညင်ညင်တက်တက်နဲ့ဘယ်မှလည်းမကြည့်ပါလားနော်အဲ့တော့ तू အကက်ခတ်မိတယ်တမျိုးတော့တမျိုးပဲနောက်ထုံးစံတိုင်းပဲလက်ကားထိတ်ဆင်စောင်းနှထိတ်ဆင်းပြီးတော့လက်ကလေးလှမ်းပြီးတော့လဲ तू ကလက်ပြန်ကားမဲ့ပြန်မကန်းတဲ့ပြင်သူ့လက်တောင်နောက်ပြန်ဆုပ်ထားလိုက်သေးတယ်နော်ဟာဘာဖြစ်တယ်လဲပေါ့မျက်နှာလည်းပြီးတယ်နော်စိတ်ကတန်တရားဖြစ်တယ်အဲ့ဒါနဲ့သူ့နောက်ကနေလိုက်လိုက်အေးလေ तू နေနေလက်ထမင်းစားတဲ့ချင်းသိမယ်ပေါ့ဆိုတော့နေ့လေထမင်းစားတဲ့ချင်းကြတော့လာခါတိုင်းလိုပဲပေါ့နော်ခါတိုင်းကတော့ဟာနော် သူသူမိမ့်မှာဘေးနာဟိုအတူတူဟိုရင်တင်ပါတယ်ဟောစားကျင်မှအတူတူစားမယ်သူတထေးကြီးကိုအရင်ပြုစုရောက်မိမ့်မတို့တာဝန်ရပြုစုလို့ရတဲ့သဘောရှိတယ်နော်ပေါ်တာငန္ဓာလေးတွေခြူတာပါတဲ့လေးတွေဝေဖန်ရင်းနဲ့စကားပြောနေမယ်ပေါ့လေလိုအပ်တာလေးတွေကူးပေါ့အဲ့ဒီလိုစားပုံပေါက်ပါတယ်ဟောအတူတူတော့စားတော့စားမှာပေါ့ဒါပေမဲ့ယောက်ျားကိုပုတ်ကြီးစိုက်တဲ့သဘောဒီနေ့ကျတော့သူ့ဘာသာသူထမင်းပွဲသွားစားတယ်သူလည်းမခေါ်တော့ဘူးနော် ဟင်းနေပါတွေထည့်ပေးလားမလုပ်တော့နဲ့မလုပ်တော့နဲ့သူကလက်အဲ့လိုပြဟာဒုက္ခပဲငါငါငါငါငါကတော့ငါဆိုငါပေါ့တယ်ငါနဲ့ကောင်းတယ်စသည်ပေါ့နော်သူကအဲ့လိုလေဝေဖန်နေတင်းကြတော့ဝေဖန်တော့ဟာတမျိုးပဲစိတ်ထဲကထက်လာခိုင်အေးလေးညနေကြတော့တည်ရမယ်ညနေကြတော့လေသူကဥပုဆောင်ပြီလေအနာကဆိုဥ7ပါးသီလနဲ့နေတာသောတာပန်သကရာကံထိ9ပါးသီလအနာကဖြစ်ရဲ့7ပါးသီလပါ7ပါးသီလနဲ့နေတယ်ဒါကြောင့်ခိုင်ညအိတ်တဲ့ညနေညတိုင်းမစားလို့ဆိုတော့ညအိယာဝင်မသိနဲ့အိယာဝင်ဆိုတော့ အဲ့ရဝင်ရင်ကြတော့လေသူတို့ရဲ့จิตတွေကန်းဆောင်ကြီးတဲ့မွေးနှောက်ဒီပြအဆောင်ပဲသွားအိတ်ဒီပြခါမှသွားအိတ်တယ်အဲ့လိုဆိုတော့ဝိဇာအဲဒီဝိဇာကတထေးကြီးကမျက်နှာလဲဒီအေးပြီးတော့ဟောတီးတယ်ဆိုတာကငြိမ်သက်တဲ့သဘောပါတင်းတဲ့သဘောမရှိပါဘူးဒါပေမဲ့အများအားပြုံးပြုံးရွှင်ရွှင်ချစ်ချစ်ငယ်ငယ်နေလာတဲ့မျက်နှာဒီလိုပြောင်းသွားတော့တထေးကြီးရင်တွေကပူတာပေါ့စိတ်တွေပူပန်းနော်အဲ့ဒီလိုလေးဖြစ်လာတာဇလန်ကတော့အမတန်ဒီနေရာမှာရုပ်ရှင်ရအကယ်ဒမီရလောက်တယ်နော် ဇာလန်ကတက်ဇက်ကတက်လာအဲ့ဒါနဲ့တရက်ဆောင်အာနောက်တနေ့လည်းဒီပုံစံပဲစက်ကပိုးပူတယ်နောက်တရက်ဆောင်အာသုံးရမြောက်ညကြတော့မနေနေတော့နောက်ဓမ္မဒီနာမနေနေတော့သူအိတ်တဲ့အခန်းဘက်ကိုသွားနောက်သူအိတ်တဲ့အခန်းဘက်ကိုသွားပြီးတော့အယိုသေးလေးပေးပြီးတော့မှနောက်ဝင်အခန်းထဲဝင်တဲ့ခါကျတော့ဝိသကတတိကြီးကပြောတယ်ဟာတော့အရှင်မဘာဖြစ်လို့အချိန်တော်ကြီးဝင်လာတာတော့ဆိုတော့ဝင်ရမှာပေါ့ရှင်တဲ့အရှင်သားကအခုဘလို့ဖြစ်တာတော့ သုံးရရှိပြီနော်ဟိုတော့ကလည်းလဲနော် ပြောပြောရွှွှွှွမနေပြောမွှွှွှွလည်းမရှိဒူးလည်းမစားဒူးလည်းမအိတ်နော်ဒါတော့စကားလည်းမပြောတော့အဲဟိုတော့ကလို့စကားပြောတာလည်းပဲပြောပြောရွှွှွှွမရှိဒါတော့ကျမမှာအပြစ်ရှိသလားလို့မေးတော့မရှိရပါဘူးရှင်မရေကျမတို့နှစ်ယောက်ကြားမှာ တွေးခွဲသွားလို့နော်ဒီလိုမြတ်တရားဟောကမြတ်ဂုံးတိုက်သွားတာရှိသလားဆိုအဲ့ဒါလည်းမတက်ရပါဘူးတဲ့ဒါဆိုလို့ရှိရင်ရှင်နောက်တယောက်မြတ်တွေ့လို့များနော်နောက်တယောက်ကိုအိမ်တောင်ပြုမှုစက်ကူးရှိပါသားဒီလိုလည်းမဟုတ်ရပါဘူးတဲ့ ဒါဆိုလို့ရှိရင်ရှင်ဘာဖြစ်လို့အဲ့လိုမျိုးအခုလိုဖြစ်နေရတာလဲဆိုရင်အဲ့ဒီမှာစဉ်းစားတယ်ဝိသခါကစဉ်းစားတယ်နော်သောတာပန်တဂရကံတော့ကတော့တိတ်မထူးဘူးနော် အိမ်တောင်တဲ့ဘဝနဲ့နေတယ်နော်အိမ်ရှင်မအိမ်ရှင်ယောက်ျားရဲ့ပုံမှန်တရားစားရတော့တာနေတာထိုင်တာမပြောင်းဘူးတိတ်မပြောင်းဘူးတရားအဖြစ်တော့အတွင်းထဲမှာရင့်တော့ရှိတယ်ရှိတယ်အနာဂတ်ကျတော့လုံးဝပြောင်းသွားတယ်နော်အဲ့ဒီလိုဥပုသ်ဆောင်တာတို့လင်မယားအတူတူမအိတ်တာတို့ ဒီလိုဖြစ်သွားတယ်ဟောတော့ကလို့ပြုံးမွှင်ရွှင်ရွှင်နော် social တွေမရှိတော့ဘူးနော်ညင်ညင်တက်တက်ဆရာတော်ကြီးလိုဖြစ်လာပြီဆိုတော့လုံးဝပြောင်းသွားတယ်ဆိုတော့အဲ့လိုဖြစ်နေတဲ့ခါကျတော့နော်သူကအနာဂတ်ဆိုတော့စိတ်ကအိန္ဒြေရရင့်ကျက်သွားတော့မပြောလို့ရှင်တော့သူကပုထုဇဉ်ပဲရှိသေးတယ်ငါအပေါ်မှာအရွယ်ကလည်းကြည့်လိုက်အောင်နော်အရွယ်ကလည်းပဲအခုဘယ်လောက်ရှိလဲ30ပဲရှိသေးတယ်။လမယားအိမ်ထောင်ကြတဲ့သူတွေစဉ်းစားကြည့်ပေါ့။30အရွယ်လေးနော် လင်မယားတွေချစ်လို့ကောင်းလို့အရွယ်ပဲဆိုတော့ငကောတော့ငါပြုံးမွှေးရွှေရွှေနေတာကနေပြီးတော့မှဒီလိုကြီးရုပ်တည်ပြောင်းသွားတယ်ဆိုတော့သူ့စိတ်ထဲမှာပူတာကိုဒါတော့ငါ့ကိုအပေါ်မှာနော်ငါကမပြောဘဲနေရင်တော့နော်ဓမ္မရိနာရင်ခွန်းနဲ့ကြသေးလိမ့်မယ်ဆိုပြီးတော့ဒါပေမဲ့ခက်တာ तू မပြောတာကလောကုတ္တရာတရားဆိုတာမလွတ်အပ်ဖဲနဲ့သူတို့ကဘယ်တော့မှဖွင့်မပြောဘူးအဲ့ဒါလည်းမှတ်တာနော်ဦးဇင်းတို့ဘုန်းကြီးတွေလုံးဝမပြောအောင် လုံးဝမပြောအောင်ပြောလို့ရတဲ့ချွင်းချက်တော့ရှိတယ်နော်အဲ့ဒါကတော့ယဟန်ချင်းချင်းဆိုရင်တော့သူတို့တရားတွေပါတယ်အထုတ်လို့စိတ်တက်ကြနေရင်တော့နော်ပြောကောင်းတယ်ဒါအပြည့်တဲ့အနေနဲ့ပြောကောင်းတယ်တော့မဆိုလုံးဝမပြောအောင်အခုသူလည်းမပြောဘူးလို့နေတာဒါပေမဲ့အခြေအနေကဝိသဒီဓမ္မဒိနာပေါ်မှာမပြောရင်ဓမ္မဒိနာရင်ခွက်နဲ့ညပင်နေတယ်အကြောင်းမလို့ तू သူတရားတူရတဲ့အကြောင်းကိုပြောရတော့တယ်အဲ့ဒါတော့ရှင်မကြီးဒီနေ့ကတဲ့နော်ဒီတရားတူတစ်ခုကိုရလာတယ် အဲ့ဒီတရားထုကနော်တရားဒီတရားထုကိုရပြီလို့ရှိရင် လောကီလူတို့ပေါ်မှာနေတဲ့ပုံသဏ္ဍာန်မျိုးနဲ့မနေတော့ကြတော့ဘူးသူတို့ဖြင့်လင်းနေမရလည်းပဲနှင်းနှုတ်ပြီးတော့မှငကိုတော့ကလို့နော်ချစ်တဲ့ဒီပေဟာဂေယတိတပင်းမှာဒါကမျိုးတွေနဲ့လည်းပဲနှင်းနှင်းတော့တော့မနေကြတော့ဘူးနော်ပူပူတွဲတွဲလည်းမနေကြတော့ဘူးဒါကြောင့်မလို့နော်အဲ့ဒီတရားကြောင့်မလို့ငါကအခုလိုဖြစ်သွားတာပါတဲ့တခြားကြောင့်ဘာမှမရှိပါဘူးတဲ့ အဲသူအဲ့လိုပြောတယ်ဒါတော့ဒီနေရာမှာဝိသခါကအဲဒီဓမ္မရိနာစဉ်းစားတယ်ဓမ္မရိနာဘာစဉ်းစားလဲဆိုအဲ့တော့အဲ့ဒါကြောင့်မလို့ပေါ့လေအိမ်တောင်တဲ့ဘဝနဲ့ဒီပုံစံမျိုးမနေတော့ဘူးတဲ့ဒါကြောင့်တကယ်လို့မင်းအလိုရှိတယ်ဆိုလို့ရှိရင်တို့အဖေမေဘက်ကနေတယောက်ကိုဂရေ40ဒီပါတော့ဂရေ80ရှိပါတယ်ဒီဂရေ80ကိုတော့အုပ်ချုပ်ပြီးတော့ထိမ့်သိမ့်ပြီးတော့မှနော်မင်းကမိခင်လို့နေခြင်းလဲနေမင်းပေးသမျှနဲ့ငါကြွေးတာကြွေးတာလေးပဲစားမယ်စီးပွားဥစ္စာမင်းအကုန်ယူတော့ အဲ့လိုအပ်တာတကယ်လို့အဲ့ဒါလိုမဟုတ်ဘူးမိဘအိမ် ပြန်ကျင်တယ်ဆိုလဲကြက်တဲ့လောက်စီးစိမ်နေယူသွားပြီးတော့အဖေမင်းကိုပြန်လို့လဲရတယ်တို့မို့နောက်ရင်တောင်ပြုကျင်လဲရတယ်တို့မို့ဒီမှာပဲနေတော့မယ်ဆိုလဲနှမတယောက်လို့စောင့်ရှောက်မယ်လို့ဒီလိုသူကပြောပြတယ်သူ option တွေအများကြီးပေးလိုက်တယ်အဲ့တော့ဒါဆိုရင်နေပါအောင်တဲ့အခု အရှင်တိခဲ့တဲ့နော်အရှင်တတိတိခဲ့တဲ့တရားကနော်ယောက်ျားတွေပဲသိတာလား သို့မဟုတ်မိမတွေကိုသိနိုင်ပါသလားလို့မေးတာဒီနေရာမှာဇာလန်ကနော်ဘာပြောလဲဆိုတော့တကယ်တမ်းသာဆိုလို့ရှိရင် तू ကလည်းအရွယ်ကောင်းတော့ကိုကလည်းအရွယ်ကောင်းတော့ तू လည်းတထေတာကိုလည်းတထေသမီးနော် तू ချစ်မှာကိုချစ်မယ် तू ချစ်မှာကိုချစ်မယ် तू ပြောမှ तू ခေါ်မှကိုပြောမယ်ဆိုတော့မာနတွေထောင်လိုက်ဘယ်လိုလုပ်မလဲအဲမကောင်းမှုဖြစ်သွားပါဘူးထောင်မယ်ဆိုရင်ထောင်ကျင်စရာဓမ္မဒေတာဘက်မှာတပြားမှအရှုံးမရှိဘူး အရောအတွက်မရှိဘူးဒါပေမဲ့ဒီနေရာမှာယောက်ျားကိုရံမထောင်ပဲနဲ့သူကလည်းပါရမီရှင်ဖြစ်တဲ့ခါကျတော့ရံထောင်တာမန်အိမ်ထောင်တဲ့ဆိုဒီနေရာမှာကွဲပြီရံဖြစ်ပြီဟုတ်တော့မလားဒီမှာရံဖြစ်ပြီဒါပေမဲ့သူကရံဖြစ်ဘူးအဲ့တော့အခုနမေခွန်းကိုမေးတာဒီတရားသူတရားမြတ်ဆိုတာယောက်ျားတွေပဲရတာလားဒါမို့ကျမတို့လည်းမိမသားတွေကိုရခွင့်ရှိပါသလားသိနိုင်သလားဆိုတာ သိနိုင်တာပေါ့ရှင်မရဲ့တဲ့ဘယ်သူမဆိုမိမိတို့ကအရင်ဘဝလည်းပါရမီတွေရှိမယ်ဒီဘဝမှာလည်းကြိုးစားမယ်ဆိုရင်ဒီတရားကိုဘယ်သူမဆိုသိနိုင်တယ်ဆိုတော့ဒါဆိုရင်ကျမကိုနော်ဘက္ခုနီမှာဝက်ခုမပြုပါတဲ့ဒီမှာခွန့်တောင်းတာဟာကောင်းတာပေါ့ဒီကလည်းထုတ်ပြောကျင်နေတာတဲ့ထုတ်ပြောကျင်နေတာဒါပေမဲ့နော်အဲ့လိုပြောရင်ဝက်ပါမလားဆိုတာဝက်ချင်ပါမလားလို့မသိဘူးတဲ့ဟောပါတယ်လေဝက်ချင်မှာဝက်ချင်မှာမဝက်ချင်မှာမသိဘူးသိလို့ပါနော်အနာဂံဖြစ်ပေမဲ့နော် ဘိညာဉ်မပါရင်မသိဘူးမသိဘူးဒါကြောင့်အဲ့ဒါလေးလည်းမှတ်ထားတော့နော်တရားထုရတယ်ရတယ်ဆိုတချို့အကုန်လုံးပိဋကသုံးပုံလည်းအကုန်တက်နော်ရှိရှိသမျှတွေလည်းသူများစိတ်တွေလည်းအကုန်သိဇာနေပြန်လို့ထင်တတ်တယ်အခုကြည့်သူမိမစိတ်ကို तू မသိဘူးအနာဂတ်ဖြစ်တာဖြစ်တာတတ်တတ်ပဲဒါကြောင့်မလို့တမျိုးတမျိုးထင်သွားမှဆိုလို့မပြောရဲဘူးအဲ့ဒါပြောတာဒါတော့အခု तू ကဘိက္ခုနီမောဘောအမလေးဝန်တာလိုက်တာတဲ့ငါလည်းအဲ့ဒီလမ်းကြောင်းကိုပဲသွားသိချင်တာတဲ့သူ့ကို နော်ဒီလမ်းကိုပဲပို့ချင်တာသို့တော့သူကအရွယ်ရှိသေးတယ်ဆိုတော့သူ့စိတ်ထဲဘလို့ရှိမှမသိလို့မထုတ်မပြောရတာအဲ့ဒါနဲ့နောက်တော့ကိုင်းဝန်တာအားရနဲ့နော်သူ့ရဲ့ဒီနာရဘိတိဘိမေတရာမင်းရှိကိုသွားပြီးတော့သွားတယ်ဟာတဲ့တတိကြီးတဲ့အချိန်မအချိန်မတော်အချိန်မတော်ဆိုတာကလာနေကြအချိန်မဟုတ်တာပြောတာပါအချိန်မတော်ဘာကြောင့်နန်းနေရောက်လာတာလဲဆိုဟာတဲ့တခြားမဟုတ်ဘူးရှင်မင်းကြီးတဲ့နော်တတိကတော်ကြီးကဘုက္ခုနီမှာဝတ်တယ်ဆိုတော့တဲ့ ရွှေထန်းစဉ်လိုချင်လို့တဲ့ဘာလဲလဲရွှေထန်းစဉ်လိုချင်လို့ပါရွှေထန်းစဉ်လိုချင်လို့တဲ့ပြီးလို့ရှိရင်တဲ့ရှင်မင်းကြီးတဲ့မြို့တစ်မြို့လုံးကိုလည်းပဲတန်ရှင်းရလုပ်ပေးထားပါဦးတဲ့ကဲမပိုင်ဘူးလားပိုင်ပါလေဗျာမြို့ဘယင်ကိုသွားခိုင်းတာတငယ်ချင်းလဲတငယ်ချင်းလေဟိုရင်းနေတယ်လေဆိုတော့ဘယင်ကလည်းဟာရွှေထန်းစဉ်ရမယ်နော်သူကလည်းတော့တာပါမဟုတ်လား သူလည်းသောတာပန်ပြီးတော့ရင်းလဲရင်းတာရှုတတ်စေရမယ်ဒါဘေးကျသွားတောင်းတာနော်ဒါ Royal Family ကနေသုံးတဲ့ပစ္စည်းတွေနော်သူရဲ့တတိကတော်ကြီးကိုဘိက္ခုနီမှာကြောင်းကိုပို့ပြီးလို့ရွှေထန်းစင်သွားတောင်းတာရမယ်တဲ့ပြီးတော့တခါမြို့လက်တန်ရှင်းလုပ်ပေးပါရမယ်မြင်းနုစပယ်ခေါ်ပြီးတော့မှခိုင်းလိုက်ရုံပဲလေဒါမေယာခေါ်ခိုင်းရင်ဟုတ်တော့မလားလို့တမျိုးလုံးလှပတန်ရှင်းတယ်လုပ်ပြီးတော့မှအဲ့ဒီမှာဓမ္မဒိန်တာကိုကြာကြာနာနာရေမွေးတွေကြာကြာနာနာတခါတဲ့နော်အဲ့ဒီပွင့်စင်ထားတဲ့ဟာတွေနဲ့အနန္တာတွေနဲ့ရေချိုးတတ်တရရဖိလိမ်ပြင်းစင် တတိကရောတို့ရဲ့ဂုံတိရတေရနဲ့ညီအောင်လှလှပပဝက်ဆင်းရွှေထန်းစင်ပေါ်တင်းရွှေတွေမျိုးတွေနဲ့ခြံရံပြီးတော့မှဘိက္ခုနီမကျောင်းကိုသွားပို့တာနော်ဘိက္ခုနီမကျောင်းသွားပြီးတော့ဘိက္ခုနီမကြီးရှိရောက်တဲ့ခါကျတော့ဘိက္ခုနီမကြီးနော်ဘိက္ခုနီမဝက်မဲ့တချိကတော်ကြည့်အရွယ်ကငယ်သေးတယ်နော်အရွယ်ကအခုမှ30လှတော့ပါတော့သူတို့တွေအလှချမ်းလဲချမ်းသာလှလဲလှအဲ့တော့ တတိကတော့အဲတတိရလျှောက်တယ်ဝိသကတတိရအဲရှင်မာတဲ့ဒီဓမ္မဒေနာကိုဘိက္ခုနီဝတ်ခွက်နော်ဝတ်ပေးပါ ရှင်ရပြုပေးပါလို့လျှောက်တယ်အဲ့ဒါတော့ဝတ်ပေးမယ်လို့ပြောဘူးဘာပြောရမှလဲဘာပြောမယ်ထင်တော့လောကမောခမည်းဖြေတော့ရှင်နေကြည့်မယ်လို့ပြောပါပဲဗျာ အရှင်တတိရဲ့တဲ့နော်ကိုမိမ့်မဆိုတာအပြစ်ကလေးတစ်ခုနှစ်ခုရှိတာလောက်နေတော့ဘွယ်မယူပါနဲ့တဲ့တီးခံပြီးပေါင်းပါအောင်တဲ့နော်မကောင်းလို့ကြောင်းပို့တယ်ထင်တာငါမိမဆုံးမအောင်မရဘူးကြောင်းပို့တာအေးတယ်ဆိုတော့အဲ့ဒီလိုဆုံးမဖြစ်တယ်ထင်တာတချေးကြီးရဲ့တဲ့နော်ကိုမိမတခါတလေမှားတာလေးတော့ဘွယ်မယူပါနဲ့တိခံပြီးပေါင်းပါတဲ့ဘိက္ခုနီမကြီးကပြန်ပြီးတော့ငကိုရှိရေးလုပ်ပေးနေတာ ဒီလိုမဟုတ်ရဘူးရှင်မမဟုတ်ရပါဘူးလေနော်ဓမ္မဒိဋ္ဌာကသူ့တရားတရားသူ့ဆုံးဖြတ်ခြင်းနဲ့သူဝတ်တာပါဘာအပြစ်မှမရှိပါဘူးနော်သူ့တရားတရားနဲ့ဝတ်တာပါဆိုအော်အဲ့ဒီလိုလားအဲ့ကြမှာနော်အဲ့ဒီကြမှာဂိုင်းကောင်းပြီဆိုပြီးတော့မှသူ့ကိုနော်ကေသာလောမနခတန္တတဆောဆိုပြီးတော့တဆပင်စကကမ္မထံကိုချပေးရင်းနဲ့နော်သူ့ကိုဘိက္ခုနီမှာဝယ်ပေးပါတယ်တဲ့ အဲ့တော့ဘေကုဏမဝတ်ပြီးတော့ကျောင်းမှာအဲ့ဒီမှာဘေကုဏဝတ်ပြီးတော့သူကဘေကုဏမဖြစ်သွားပြီဖြစ်သွားတဲ့ခါကျတော့နော်ဒါတော့သူတို့ကိစ္စပြီးတဲ့ခါကျတော့ပြန်ကြတော့မယ်ဆိုတော့အခုတော့ဓမ္မရိနာအရှင်ဘေကုဏဖြစ်သွားပြီတထေးကြီးကတည်တည်ချာချာသူ့ရှိလာပြီးတော့တခါရှက်ခိုးတခါရေလာနော်အခုမှဘေကုဏမဖြစ်တာနော်ဝိသခကအနာဂံနော်ယောက်ျားနော်ရှက်ခိုးပြီးလို့ရှိရင်နော်အဘိဓိမအေယေဒုက္ခတော့ဘုကတာဓမ္မော အဲ့ဒီအရှင်မအဘိဓမ္မာသာသနာတော်မှာပျော်ပျော်ကြီးနေထိုင်ပါဒုက္ခတော့ဘောဓာတံမှာမြတ်စွာဘုရားတရားတွေကတော့အစအလယ်ဆုံးသုံးပါလုံးကောင်းမွန်စွာဟောကြားထားပါတယ်ဆိုလိုတာကတော့သာသနာတော်မှာပျော်ပျော်ကြီးတရားသူတရားမြတ်တွေရအောင်ကျင့်ပါလို့ရှောက်တာဆိုတော့ပြောချင်တာကလက်အုပ်ရှစ်ခိုးပြီးမှရှောက်တယ်ဘယ်လိုရှောက်လဲရှစ်ခိုးပြီးမှရှောက်ပါတယ်ဗျာတခါမိမများမတော်လို့သီလရှင်ကိုသွားရှစ်ခိုးနိုင်မှာမလားဟာကြံကြီးစီရ အရင်ဝတ်ကြည့်မှသိပါပဲဗျာဟုတ်အဲ့လိုလားအဲ့ဒါဆိုတော့ဒါဆိုရှစ်ခုခံမဲ့လို့အရင်ဝတ်ခိုင်းလေဒါတော့ဒကမလည်းပဲကဟုတ်မဟုတ်သိအောင်ဒီလရှင်ဝတ်ပြစမ်းပါဒီမှာကြည့်နော်အခုမှ သင်္ကန်းဝတ်တာနော်တတိကြီးကရှစ်ခိုးတယ်တတိကြီးကရှစ်ခိုးတယ်တို့ယောက်ျားမဟာမဟာပုရိသဝါဒသမားတွေနည်းနည်းသိအောင်လို့ပြောတာသင်္ကန်းဝတ်လိုက်တယ်ဆိုတဲ့ကောင်ကနဲတာမဟုတ်ဘူးသူကအနာကံဟိုကပုရိသေမဲ့ရှိသေးတယ် ဒါပေမဲ့သင်္ကန်းတက်ခါဘုတ်တွေစောင့်ထိန်ထားတာအများကြီးဘိက္ခုတွေတက်ခါဘုတ်ကဘုန်းကြီးတွေထင်များတယ်နော်300ကျော်တောင်ရှိတယ်ဦးဇင်းတော်မှာ229တော်ရေးပဲရှိတာဒါတော့အဲ့ဒီသီလတက်ခါတွေကိုရည်စူးပြီးတော့ရှုခိုးပါတယ်နော်အဲ့တော့တထေးဆိုတော့တည်တဲ့အတိုင်းမှာဟာသူလည်းဘိက္ခုတွေဝပြီးကြရတော့သူတို့တတိတွေလာလိုက်ကြတာဘဟိုဟာလူတရားလူဟောကတရားကနဲ့သူ့မှာတရားထုတ်ခြင်းမရှိဘူးတရားထုတ်ခြင်းမရှိဘူးအဲ့ဒါနဲ့နော်သူက ဥပဒေဆရာမကြီးကိုလျှောက်တယ်ဟာဥပမာနည်းနည်းကြံပြတယ်နည်းနည်းတကဖတ်လိုက်ပါဦးနော်ဒါလေးဆုံးအောင်ကဒီကနေတနေ့တွင်ဆိုတာလေးတနေ့တွင်ဓမ္မဒိဏထေရီမကတထေးကြီးပင် အိမ်မာနေရင်အာထုံနိုင်သေး၏ငါလည်းဒုက္ခမလွတ်အောင် အာထုံမသိမည်ဟုကြံစီကဥပ္ပဇေဆရာဘိက္ခုနီမကြီးကိုအဖို့ခေါ်လျက် တောရွာငယ်သို့တွား၍အာထုတ်၏ရှေးဘွားကအာထုတ်ခဲ့ဘူးသောပါမီအဟုန်ကြောင့်မကြာမီပင်ယဟန္တာဖြစ်သွား၏ထို့နောက်ဓမ္မဒိဏာသည်ငါဤယဟန်တရားအာထုတ်မှုကားပြီးပြီဤတော်၌နေသဖြင့်အကျိုးမရှိကြ။ရာဇဂိုတို့ပြန်သွားလျင်ငါကိုအမိပြု၍ဆွေမျိုးများလဲကုသိုလ်ကောင်းမှု ပြုခွင့်ရကြလိမ့်မည်အတူနေဘေကုဏီမများလည်းပစ္စည်းလေးပါလက်လာပပြည့်စုံကြလိမ့်မည်ဟုကြံစီလျက်မူလကြောင်းသို့ပြန်လာခဲ့၏ဤတည်င်းကိုဝိတာခတထေကြီးကြားသိ၍ကြောင်းတို့လာပြီးသာသနာပေါင်းတွင် မပျော်လို့ပြန်လာတာလားဟုမေးလျင်ပညာရှိမဆန်၍ယဉ်ကျေးလေအောင်တစ်ဖက်လည်းဖြင့် အောက်ပါမိခွန်းများကိုဓမ္မဒေနာထေရီမအားယုတိစွာရှိခိုးပြီးလျင်မေးမြန်းခဲ့၏မေးသောအခါအစဉ်တိုင်းအမက်သုံးပါးတို့၌မေးသည့်သမျှကို မေးပြီးလျင်သူနာယူမှတ်သားထားသောအရတ်အရဟပတအရတမတ်ဆိုင်ရာစေတနာများကိုလည်းမေးမြန်းခဲ့၏ မေးသမျှကိုလည်းကြာရိုးကိုဓာဖြင့်ဖြတ်တယ်လို့တိကျမြန်ဆန်စွာဖြေဆိုခဲ့၏ဟုတ်ပြီအဲ့မှာဒါနော်အဲ့တော့ကျင်းကျုပ်အပြင်ပြောရင်တော့သူကတထေးကြောဆိုတော့သူတို့တထေးတွေတိုင်းဝိုင်းနေလာကြတာကိုဒါတော့လာရနှမျိုးရှိတာပေါ့နော်တထေးချင်းမကြောင်လာတာရှိတယ်ကြီးညိုလို့လာတာလည်းရှိတယ်ဒီလိုတထေးကြောချောချော နော်သူတို့လိုဂုံရှိတဲ့ပုဂ္ဂိုလ်ကဘသူကနော်စဉ်းစားကြည့်ပါလားဒီနေ့ခက်နေသူတို့စီစဉ်ကြီးနေတဲ့ဒါကြီးကိုစွန့်ပြီးတော့ဝက်ပဲလို့ဘသူထင်မလဲဒါတော့ကြည်ညိုလို့လာတာလည်းရှိမယ်ပေါ့သို့တော့သူဝက်တာကဒီနေ့ခက်လို့ပြောရင် celebrity လောက်ချင်လို့ဝက်တာမဟုတ်ဘူးတရားရခြင်းလို့ဝက်တာတကယ်တန်ဝကနဲ့ဝက်တာဝက်တဲ့ခါကျတော့အာ နော်ဒီတိုင်းနဲ့ဆိုတော့ तू ဘယ်တော့မှတရားထုတ်ရမှာမဟုတ်ဘူးနော်အဲ့ဒီအဲ့ခံနေရတာ ਨੇ အဲ့ဒါနဲ့ကန်ဒုက္ခနမကြီးသူ့ဆရာကိုရှောက်တယ်ဥပဇေဆရာမကြီးအရှင်မတပည့်တော်မကနော်ဒီလူတွေရှုပ်ရှုပ်ရှုပ်ရှုပ်နေမြို့เจ้าမှာနေရတာစိတ်ရှုပ်စိတ်ရှုပ်တယ်တရားထုတ်ခြင်းတယ်ဒါကြောင့်မလို့တောရွာလေးတူရွာကြောင်းသွားပြီးတော့မှလူသူစိတ်ငြိမ်တဲ့နေရာမှာသွားပြီးတော့တရားထုတ်အောင်ဖော်ပြလက်ခဲ့ပေးပါဆိုတော့နော်အဲ့တော့သူရဲ့ဥပဇေဆရာဘိက္ခုနီမရဲ့ကျန်တာလည်းပါမှာပေါ့လေ3 4 5ပါတော့ပါမှာထင်ပါတယ်ဖော်ခေါ်သွားပြီးတော့နော်တောရွာလေးတူရွာမှာ နော်ဒီလူသူနဲတဲ့တော်တော်လေးပြောမှာသွားပြီးတော့အထုတ်တာဒါတော့သူကဒီအဲ့ဒီခါမှာအထုတ်တော့သူကဘာစဉ်းစားတယ်လဲဆိုတော့စောစောကနော်ဒီဟိုတရားဒီတော့မထွက်ခင်ပေါ့လေတော့ထွက်တယ်ပဲဆိုရင်တော့မထွက်ခင်မှာသူဝိတာခာ တကားပေါ့လေနော်တထေးကြီးတောင်မှ လူဘဝနဲ့ဒီလိုအနာခံရအောင်နော်အထုတ်နေသေးတာပဲဒုက္ခကလွန်အထုတ်နေသေးတယ် ငါကအခုသူ့ထက်နော်ပိုကျော်လွန်ပြီးတော့ဘိက္ခုနီမဖြစ်ကိုလည်းခံယူခဲ့ပြီးပြီနော်ဒါတော့ငါကပို့ပြီးတော့အခွင့်အရေးတွေတားတယ်ဒါတော့ငါကသာသနာ့ဘောင်ရောက်လာရင်ငါကပို့ပြီးတော့မှတော့အားထုတ်တင်သေးတယ်ဆိုပြီးတော့မှ तू ကနော်စိတ်ကိုလည်းမြင့်တင်တာပေါ့လေကိုကမြင့်တင်တာပေါ့နော်ပြောရမယ်ဆိုလို့ရှင်တော့ဝိဇာကတထေးကြီးကအနာဂတ်ရောက်တာက လူဘဝပဲရှိသေးတယ်သူတောင်လူသားဘဝလူဝတ်ကြောင်ဘဝနဲ့အနာဂတ်ကိုဖြစ်ငါကအခုဖန်ယူဆွတ်တဲ့သင်္ကန်းကိုဝတ်ထားတာ ဆိုတော့လောကီဘဝလောကီရဲ့လိုအပ်ကြောင့်ဘဝစွန့်ပြီးတော့နော်သာသနာ့ဘောင်ဝင်လာတယ်ဆိုတော့ငါကပို့ပြီးတော့တန်တရားကလွတ်အောင်ပို့ပြီးတော့အထောက်ရမယ်ဆိုပြီးတော့မှသူကသူ့ကိုယ်သူလည်းစိတ်မောင်းတင်တာပေါ့နော်အဲ့ဒီစိတ်နဲ့တော့ထွက်လာတာဒါတော့အဲ့ဒီမှာတော့ထွက်တော့သူကအရင်ဘဝတွေရဲ့ပါရမီကဖရာသုံးစုမှာမိလာခဲ့တာလေဟုတ်တယ်မို့လားဖရာသုံးအခုက၄စုမြောက်ပေါ့နော်အခုက၄စုမြောက်ဒါတော့ဖရာသုံးစုသူမိလာခဲ့တယ်ကုသိုလ်ကောင်းမှုတွေလုပ်ခဲ့တယ်အဲ့ဒီလိုကုသိုလ်ကောင်းမှုတွေလုပ်တရားတွေပါတယ်အထုတ်တော့ ဒီသင်္ခါရတရားတွေမှာသူကချိတ်ချေတယ်လို့သူကဆိုလိုတာကတော့ရုပ်တည်နာနေကိုယ်အောင်အနိစ္စဒုက္ခအနတ္တတွေမြင်အောင်ဒီယုံနာပရမတ်တွေကိုယ်အောင်ပရမတ်နဲ့ပညာတွေကိုယ်အောင်အဲ့ဒီလိုမျိုးပရမတ်ပညာကိုယ်အောင်ယုံနာမြင်အောင်ဖြစ်ဖြစ်မြင်အောင်အနိစ္စဒုက္ခအနတ္တမြင်အောင်ဒီသဘောတရားတွေကိုတခါတည်းနှလုံးသွင်းဆင်ခြင်ပွားများတာကိုသင်္ခါရတရားတွေကိုထူထောင်ကြိတ်ချေတယ်လို့စာသုံးတယ်။နော်ထူထောင်ကြိတ်ချေတယ်။ဒါတော့အမုံကြိတ်တယ်လို့ကြိတ်ချေလာတာတဲ့။ဒါတော့အတိပ္ပယ်ကဘာလဲဆိုရင်ဝိပဿနာတရားဟာသူသူ့အတွက် နော်ကြည်ပြီးသားတရားတစ်ပုဒ်ဖြစ်နေအရမထနော်ဒီထဲမှာနေတဲ့လူတွေနော်မိမိတို့ကတရားလေးဖယ်တပူမှအာမထုတ်သေးဘူးတခါတည်းစိတ်ပြည့်ပြည့်နေကြတယ်အခုသူတို့လှုပ်လာတာအခုလို ဖြစ်တယ်ဆိုတာပါပြီးခဲ့တဲ့ကဘာတသိန်းကစလှုပ်လာတော့တရားပွင့်တဲ့ဖျားပွင့်လို့သူအခုလိုတွေ့တဲ့အချိန်ခါကြတော့စာကဘာပြောတယ်လဲဆိုရင်ဓမ္မဒိဏထေရီမဟာအတိတ်ဘဝကအသင်္ခါရတရားတွေကိုကြိတ်ချေခဲ့ပြီးပြီဆိုတာ ကျင်ညစ်အောင်အားထုတ်ခဲ့ပြီးပြီလို့ပြောတာ။ဒါကြောင့်မိမိတို့ဒီနေ့တရားထုတ်တဲ့အခါမှာဒီဘဝနော်တရားအခုရမရဘာမှစဉ်းစားမနေနဲ့ငါတို့လုံနေတာဟာရနေတယ်လို့မှတ်တာ။အချိန်မတန်သေးပဲနဲ့လည်းမရခြင်းနဲ့နော်အချိန်မတန်သေးပဲနဲ့မရခြင်းနဲ့နော်မတန်သေးပဲနဲ့ရခြင်းကိုယ့်ဘာသာကိုနှိမ့်စစ်တာပဲဖြစ်တယ်။ဒါကြောင့်မလို့အော်လောက်ရမှာငါတို့တာဝန်အချိန်တိုင်မှဲ့လာလိမ့်မယ်သူ့ဘာသာသူ။သူ့ဘာသာသူရင့်တာ။နော်မှဲ့ဖို့ရင့်ဖို့ကိုကလုပ်လို့မရဘူး ကိုဘက်ကလှုပ်တာကဒီကိုလုံနေတဲ့လုပ်ငန်းကိုဘာကြီးနဲ့တွေ့တွေ့တက်တာကြတာတွေကြည့်မနေနဲ့ငါလှုပ်ဖြစ်သလားမလှုပ်ဖြစ်ဘူးလားဒါပဲစဉ်းစားလှုပ်ဖြစ်တက်တယ်မလှုပ်ဖြစ်မတက်ဘူးတက်တာတက်တာနဲ့ကြတာတွေကိုကိုကကိုဘာသာကိုမဆုံးဖြတ်နဲ့ပြီးခဲ့တဲ့နှစ်ရက်သုံးရက်ကပထမလေးတယောက်သူတရားမတက်ပါဘူးဆိုလို့ဦးဇင်အဲ့ဒါနဲ့ပြောခဲ့ရတယ်အဲ့ဒါနဲ့အလုံးမဟုတ်ဘူးလို့နဲ့အလုံးကလှုပ်ဖြစ်သလားမလှုပ်ဖြစ်ဘူးလားဒါပဲစဉ်းစားလို့ဒါတော့သူလှုပ်ခဲ့တဲ့နေရာတွေကအခုဘာဖြစ်လဲဆိုတော့စုပေါင်းလိုက်တဲ့အခါကျတော့ဟောဘာဖြစ်သွားလဲ ထူထောင်းပြီးသားဖြစ်သွားတယ်တဲ့ပါတယ်လေဒါကြီးစုပေါင်းလိုက်တော့ထူထောင်းပြီးသားဖြစ်သွားပါတယ်ဗျာဆိုလိုတာပေါင်းလိုက်တော့အင်အားတွေဖြစ်ပြီးတော့မှသူအားထုတ်တာဂတိပါရင်လားဆိုနှစ်ရက်သုံးရက်ကိုပြောတာဒါတော့နှစ်ရက်သုံးရက်ကလေးအားထုတ်တော့အခုနာကပြောခဲ့တဲ့ပဋိသင်္ပိတာ၄ပါးเนาะအဘိညာဉ်၅ပါးရတဲ့ရန်တာမာကြီးဖြစ်သွားတယ်เนาะဒါတော့သုံးရက်မြောက်ပဲကြာမယ်ပေါ့နှစ်ရက်သုံးရက်ပဲပြောတာနှစ်ရက်သုံးရက်ထဲမပို့ဘူးเนาะဒါတော့ သူစဉ်းစားတယ်ငါတော့ရဟနာဖြစ်ပြီတဲ့ရဟနာဖြစ်သူ့ကိုသူသိတယ်သူ့ကိုသူသိတော့စဉ်းစားတယ်ငါဒီမှာနေလို့လည်းဘာမှထူတော့နော်သူ့ကိစ္စပြီးပြီလာရင်ကိစ္စကတရားထုတ်ဖို့ဆိုတော့တရားထုတ်လို့ရဟနာဖြစ်ပြီပြီးပြီဆိုတော့ငါဒီမှာနေလို့မထူဘူးတဲ့ဒါတော့ဟိုဘကိုပြန်သွားရင်နံပါတ်1ငါဖျားဖူးခွင့်ရမယ်မြို့ကိုပြန်သွားရင်နံပါတ်2ငါရဲ့ဆွေတွေမျိုးတွေငါအကြောင်းပြုပြီးတော့ကုသပြုခွင့်ရမယ်နော်ဒကာဒကမတွေကုသပြုခွင့်ရမယ်နံပါတ်3နော် ကျောင်းမှာနေတဲ့ဘိက္ခုနီမတွေလည်းငါ့ကိုအမိပြုပြီးတော့ပစ္စည်းလတ်လာပါပစ္စည်းလေးပါလတ်လာပါပေါ်လိမယ်တဲ့ဒီရွယ်ချက်သုံးချက်နော်ဖះကိုဖူးရမယ်သူဆွေတွေမျိုးတွေမိတ်ဆွေသင်္ကားတွေနော်တခါတခါမှဒီကုသပြုခွင့်ရမယ်ပြီးတော့အတူနေဘိက္ခုနီမတွေလည်းပစ္စည်းလတ်လာပါပေါ်များမယ်သူတို့ကတတိမျိုးကလာတယ်ဆိုတော့နော်သိတယ်သူဘုံသူသိတယ်နော်ဘာကြောင့်သိခဏကအာညာလေးပါရထားလို့ပါဗျာ อืมဒါနေပြောလဲမှန်တယ်စောစောတော့ကနော်ဘုဒ္ဓမုတ်တရာဘုရားရှင်လက်ထက်တုန်းကသူပထမဆုံးတွေ့လိုက်တယ်နော်သူရန်တာတပတ်ကိုနော်မုံလှူခဲ့တာမရှိဘူးလားလို့ရှိပါရဲ့ဗျာอืมနော်မုံလှူခဲ့တာတွေရှိတယ်လေသူအဲ့ဒီမုံလှူခဲ့တဲ့ခါကျတော့နော်မုံလှူခဲ့တဲ့ခါကျတော့အဲ့ဒီအစားအသောက်လှူခဲ့တာတွေပစ္စည်းလေးပါလှူခဲ့တာတွေကဖြစ်လျာဘဝမှာ तू ပစ္စည်းဘယ်တော့မှမရှာဘူး तू ပါရမီပြောတာမှာ သူ့ပါရမီသူသိတယ်ဒါကြောင့်မလို့သူရှိတဲ့နေရာပစ္စည်းမရှာဘူးသူ့အတွက်မဟုတ်မလိုဘူးဒါပေမဲ့အတူနေဘိက္ခုနေလေးတွေနောက်ဘိက္ခုနေတွေမှာဆွမ်းကွမ်းဆွမ်းတင်ကန်းကြောက်စိပစ္စည်းလေးပါလာလာပါသူ့အကြောင်းပြုနော်ဖော်ဖော်တည်တည်သုံးဆွဲစီရအောင်ဆိုတဲ့ရည်ရွယ်ချက်ဒါကိုပြောတာနော်အဲ့ဒီရည်ရွယ်ချက်နဲ့မြို့ကိုပြန်လာတာနော်ဒါတော့မြို့ကိုပြန်လာတော့ဟာတရားထုတ်မယ်ဆိုပြီးတော့တွတ်ထွက်သွားတာလေဝိသကတတိယသိလိုက်တယ်အခု၃ရက်လောက်ပဲရှိတယ်ပြန်ရောက်တယ်ဆိုတော့ဟုတ်မဟုတ်သေးရဲ့လား ကြည့်ရတာကတော့လဲသွားရောနော်စဉ်းစားကြည့်ရလေတတိကတော်ဘုရားဘာမှမလိုတဲ့နော်အကုန်လုံးကအစင်သက် ready made ဘဝနဲ့နေလာတာဒါဘိက္ခုနီဆိုတာကိုချစ်ကိုလေးဖြစ်သွားပြီဘာမှမရှိဘူးကိုနားမှာဘာအိမ်စီလည်းမရှိဘူးចောင်းစီလည်းမရှိဘူးအကူလည်းမရှိဘူးဘာလို့လို့ကိုပဲကိုလျှော်ကိုဖွဲကိုချစ်ကိုစားကိုသွားကိုဒါပဲအကုန်လုံးကဒီဒီတိုင်ကပြောပြောနေတဲ့တကားကြီး DIY မြပါတယ်လေ DIY မှာဗျာကျုပ်တို့ဘဝနော် DIY နဲ့နေရတာလော်လော်တော့မဟုတ်ဘူး DIY နဲ့နေရတဲ့ခါကျတော့အတိတ်ဘဝကြည့်လိုက်တော့အပြည့်ပြည့်စုံစုံကိုချစ်ကိုလည်းဘာမှသူများလုပ်ပြီးသားဒီကြတော့ကိုချစ်ကိုလည်းဆိုတော့အစင်မပြေလို့များ စိတ်ညစ်ပြီးတော့လူထွက်ခြင်းလို့လားနော်ယဟန်ဘုရားစိတ်ညစ်ပြီးတော့မှလူထွက်ခြင်းလားမပြောတော့လို့လားဘာလားညာလားနဲ့သူမသိဘူးမသိတော့စဉ်းစားကြရဖြစ်တာနဲ့ကြောင်သွားမေးအောင်ပါပဲလေဒါပေမဲ့ဒီတိုင်းကြီးဟဲ့အရှင်မနော်အခုဘလို့လဲ မပြောဘူးလားတရားထုတ်ရတာအဆင်မပြေဘူးလားလူထွက်ဥမလားဘာလားဆိုတော့တိတ်ပြီးတော့မှနော်လူဘိန်းဆန်တယ်ပညာရှိမဆန်ဘူးဒါတော့အဲ့လိုမေးလို့မဖြစ်ဘူးအဲ့တော့တရားနိပတ်သက်တာမေးမှာပဲတရားနိပတ်သက်တာမေးရင်တော့ तू ဖြစ်နေရင် तू တရားရထားတယ်သာသနာပေါင်းပြောပြီးပူဇော်မလို့တော့ဘူး तू မဖြစ်နေဘူးဆိုရင်တော့ဒါ तू သာသနာပေါင်းမပြောဘူးဒါတော့ဒါ तू ကဘာတွေမေးမလဲခန္ဓာနဲ့ဆက်တဲ့တရားသစ္စာနဲ့ဆက်တဲ့တရားတွေနော်ဒါတွေကိုမေးတာ ဒါကြောင့်မလို့ဒီဓမ္မဒေနာကို သူကနော်အရှင်မမပြောလို့ပြန်လာတာလားလို့မမေးပဲနဲ့သူ့ရှိကိုသွားနော်သူ့ကိုရိုးသေးသေးရှစ်ခိုးနော်ဒါတော့သူ့ကိုမေးခွန်းမေးတော့မှဆိုတော့ဓမ္မဒေနာထီထီမအာနော်ရိုးသေးစွာရှစ်ခိုးပြီလျက်နဲ့နော်ကြာကြာနာနာလက်ဥချီကတော့ရှစ်ခိုးပြီးမှအရှင်မနော်မေးပေးရစီလို့ခွန်တောင်းပြီးမှမေးပါတယ်အဲ့ဒီမေးတဲ့အထက်မှာသုတ်တန်တစ်ခုလုံးကိုခြုံကြည့်ရင် သူကအနာဂံမိအနာဂံဖြစ်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့သောတာပန်အဆင့်တဂရဂံအဆင့်အနာဂံအဆင့်နဲ့သိရမယ့်အဆင့်တွေကိုသူကတစ်ဆင့်ချင်းတက်ပြီးတော့မေးသွားတာဒါသူသိပြီးသားတရားသူရပြီးသားတရားဒါပေမဲ့နောက်ဆုံးမေးခွန်းတစ်ခုကြတော့သူကအနာဂံမဲ့ရှိသေးတယ်နော်အနာဂံမဲ့ရှိသေးတယ်ဒါတော့သူမေးလိုက်တာကရန်တာအဆင့်မေးရမယ်အဖြစ်ဒါတော့အဲ့ဒါကိုဓမ္မဒိနာညဘိက္ခုနီမက तू အသိနေတယ် तू ကဒီသိတဲ့ဉာဏ်ရထားတာကိုဘိညာတကိုရထားတော့နော်ဝိသခါက तू ရတဲ့တရားကအနာဂံ မေးတဲ့မေးခွန်းကရဟန္တာအဲ့ဒီမေးတဲ့မေးခွန်းက तू က तू ကိုယ်တိုင်သိတာမဟုတ်နာကြားမှတ်သားထားတဲ့တုတ္တမယဉာဏ်နဲ့မေးတာကိုယ်တိုင်ရတဲ့ဉာဏ်မဟုတ်ဘူးဒါကြောင့်မလို့နောက်ဆုံးမေးခွန်းကြတာဘာပြောလဲဆို နော်ဝိသကတတိကြီးတဲ့ရှင်မေးခွန်းဘောင်ကျော်သွားပြီဘောင်ကျော်သွားပြီတဲ့အဲ့ဒါနဲ့အဆုံးသတ်တယ်နော်မေခွန်းပေါင်းက33ခုရှိပါတယ်အဲ့ဒီ33ခုသောမေခွန်းတွေကိုလာမယ့်အပတ် ကြာသာပတိနေ့ကျမှစကြအောင်ဒီတစ်ပတ်တော့ဒီလောက်ပဲထားကင်သာဓုခေါ်ကြစို့ဗျာနော်သာဓုသာဓုသာဓုသာဓု